လက်ဘက်လက်ဖွားလေးပေါ့ညာဘက်လက်ဖွားလေးထပ်ပြီးတော့တင်ခန္ဓာကိုယ်တောက်လည်းမထားနဲ့တင်းလည်းမထားနဲ့ညှက်လည်းမထားနဲ့ချုပ်လည်းမထားနဲ့တောက်နာတွေတင်းနာတွေညှက်တာတွေချုပ်တာတွေဘာတစ်ခုမှမလုပ်ဖဲနဲ့ထိုင်နဲ့ထိုင်လေးကိုစိတ်တိုင်းကြအောင်လုပ်ဒီနေ့စိတ်ဓာနုပဒနာဆိုတော့စိတ်လေးတစ်လုံးဖမ်းတဲ့အလုပ်ကအင်မတန်တိမ်မွေ့တယ် အင်မတန်မှနူးညံ့အင်မတန်ဖမ်းရခတ်တဲ့စိတ်ကလေးကိုဖမ်းမှာဆိုတော့ခန္ဓာကိုယ်ဣရိယာပုတ်ကို စိတ်တိုင်းကြအောင်ပြင်ပြီးတော့ထိုင်မိမိရဲ့ခန္ဓာကိုယ်ဣရိယာပုတ်စိတ်တိုင်းကြအောင်ပြင်ခန္ဓာကိုယ်ကိုလွတ်လွတ်လေးထားကျင်တာရုပ်အိန္ဒြေကြီးကိုတီထားတဲ့အတိုင်း ပြန်ပြီးတော့အသက်မသွင်းတော့ပဲနဲ့စိတ်ကလှုပ်ခြင်းလို့လှုပ်ပေးလိုက်ကြွခြင်းလို့ကြွပေးလိုက်ဆိုစိတ်ကထွက်ထွက်ထွက်ထွက်ပြေးတာအဲ့ဒီထွက်ပြေးတဲ့စိတ်ကိုကာယိန္ဒြေလုံခြုံအောင်ထိတ်မထားနိုင်ရင်အဲ့ဒီတတိကဘလို့မှမရဘူးကာယိန္ဒြေလုံမတတိန္ဒြေဆိုတဲ့တတိကလည်းလုံတာ ကာယိန်တရေလုံနာတော်မှတတိကပြေးနေတာစိတ်လေးကဟိုပြေးဒီပြေးအဲ့တော့အဲ့ဒီပြေးနေတဲ့စိတ်ကိုဖမ်းညင်တာဖမ်းညင်တော့ဒီခန္ဓာကိုယ်ကြီးကို အရင်ဆုံးစိတ်တိုင်းကြအောင်ပြင်ဆင်ပါအပေါ်ပါတွေပါတွေစိတ်ထဲမှာသွားခြင်းသိဖြစ်နေရင်ခုချိန်သွားထားစပြီးမထိုင်ခင်မှာအကုန်လုံးရှင်းလင်းထားကိုယ့်ရဲ့ဒိဋ္ဌံထိုင်ခန္ဓာနီးမှာစိတ်တိုင်းကြအောင်ပြင်ဆင်ထား ထိုင်နေတဲ့အထိုင်စိတ်တိုင်းကြတဲ့ပုဂ္ဂိုလ်ကပြန်စစ်ကြည့်အောင်ကိုယ့်ရဲ့မျက်နှာတွေဂုံကြောကြီးတွေခေါင်းကြီးတွေဘယ်နှမြန်တင်းနေတာရှိလဲတင်းနေတာတွေဘာမှမရှိသေးနဲ့အကုန်ဖြေချလျှော့ချခြေတော်နှစ်ခု ဖိထားတယ်ဆိုရင်လည်းဖြေချထမထိုင်နဲ့ဖိမထိုင်နဲ့ဖိထိုင်ကြကြထိုင်တော့ပူပြီးတော့ဝေဒနာတက်လာတော့စိတ်ကအဲ့ဒီပေါ်မှာပဲလှုပ်ရှင်နေပြင်းနေတယ်ကြီးပဲအရန်ဖြစ်နေမှာဆိုလို့တက်တောင့်တက်တာလေးထိုင်ပါအိန္ဒြေတွေကိုကိုယ်အိန္ဒြေတွေကို စိတ်တိုင်းကြပြီလားကိုကိုကိုစစ်ကြည့်လိုက် စိတ်ကိုစိတ်တိုင်းကြပြီအိန္ဒြေလေးမှန်ပြီဆိုရင်စိတ်လေးတစ်လုံးကိုတတိထားမှာစိတ်ဆိုတာကသူကမျက်စိနဲ့အစင်းနဲ့တိုက်ရင်လဲဒိုင်းဆိုသွားပေါ်တာနားနဲ့အတန်နဲ့လဲအခုဒီကဥစဉ်ဟောနေတဲ့အတန်လေးနဲ့ကိုယ့်ရဲ့နားကြည့်နဲ့ကြားလိုက်တာနဲ့လဲဒိုင်းဆိုပြည့်ပြည့်ထွက်တာပဲဒါမျက်စိမှလည်းပေါ်တယ်နားမှလည်းပေါ်တယ် နှာခေါင်းနဲ့အနံ့တွေ့လဲပေါ်တယ်ရှာနဲ့အရသာနဲ့တွေ့လဲပေါ်တယ်အဲ့တော့ပေါ်တိုင်းပေါ်တိုင်းမှာသူကတတိထားမှာပေါ့စိတ်ဆိုတာပေါ်တိုင်းပေါ်တိုင်းပေါ်တိုင်းပေါ်တိုင်းမှာတတိထားမှာဒါပေမဲ့အထူးအားဖြင့်အခုအထိုင်မှာတော့ဦးဇင်းတို့ကမနောဆိုတဲ့အတွေးထဲမှာပေါ်တာကိုပဲအထူးတတိထားမယ်ဂျန်နယ်ကြားတာတွေဘေးနန္ဒာတွေကိုခဏထားဘာလို့လဲဆိုတော့အစာပိုင်းမှာ ဉာဏ်ကမလိုက်နိုင်သေးဘူးဉာဏ်ကမလိုက်နိုင်သေးတဲ့အခါကျတော့မိလိန်နာမင်းကြီးကအရှင်နာဂသိန်ကိုအရှင်ဖျားဝိပဿနာဘယ်လိုလုပ်ရမှာလဲဒကာကြီးကင်းကောင်လိုပဲလုပ်ပြီးဖမ်းရင်ဒီဝိပဿနာလည်းရပါတယ်ကင်းကောင်ကအလဲကောင်မှာအိမ်လေးထဲမှာနေပြီးတော့တခါတည်းသူ့ကင်းအမှင်လေးတွေမှာပိုးကောင်တွေလာထိရင်ထိတဲ့ဒီကိုသွားပြီးစားတာပဲအပြီးသူ့အလဲကောင်ပဲပြန်နေတာ ဟိုဘက်ကအထိဟိုဘက်သွားစားပြီးအလဲကောင်ပြန်နေတာအဲ့ဒီလိုပဲတဲ့ဝိပဿနာရှုတဲ့ယောဂီကလည်းတခါတည်းကြားရင်ကြားတာကိုရှုလိုက်နော်နိုင်နာနာရှုလိုက်စားရင်စားတာရှုလိုက်ဆိုပြီးတော့သူကအဲ့လိုပေးတာပေါ့တမာတိရှိတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီဟာတွေအကုန်လုံးနာနာမြင်တာကြားတာစားတာတွေတွေးတာတွေအကုန်လုံးလိုက်ပြီးတော့ရှုနိုင်ပါတယ်နော်အဲ့လိုရှုပြီးတော့တမာတိအားရအောင်လုပ်ပြီးတော့သူတို့ကတော့မဖို့နိဗ္ဗာန်ရအောင်ကြိုးစားတာအခုကဦးဇင်းတို့တရားဓမ္မတွေက အဲ့တော့အဲ့ဓာတွေပြောနေရင်စိတ်ကဘယ်ထားမှလည်းမသိဘူးဘယ်ဖမ်းမှလည်းမှလည်းမသိတော့စိတ်ကတရားရှုရတယ်ရှုွက်ပျောက်နေမှာစိုးလို့ဦးဇင်းကအခု အထိုင်နဲ့စိတ်တိုင်းကြောင်ခန္ဓာကိုယ်ဣရိယာပုဂ္ဂိုလ်ပြင်ပါပြင်ပြီးလို့စိတ်တိုင်းကြပြီတပည့်တော်တော့စိတ်မှာဘာမှပြုပြင်ဖို့ရာအတွက်ပြန်ပြီးတော့နောက်ထပ်တစ်ဖန်ပြန်လုပ်ဖို့ရာအတွက်တပည့်တော်စိတ်မှာမရှိတော့ဘူးဒီလောက်ဆိုရင် အထိုင်ဟာစိတ်တိုင်းကြပြီးအေးပြီးကြီးပြီးဆိုရင်တတိထားမယ်စိတ်ဆိုတာက မျက်နှာရှေ့မှာလားပေါ်တာလည်းမဟုတ်ဘဝဆိုပြီးတော့တခါတည်းရင်ညွန့်အနေမှာတခါတည်းသွားပြီးတော့ထွက်ပြေးတာလည်းမဟုတ်ဘူးအာယုံကိုသိတတ်တဲ့သဘောလေးကိုသူကစိတ်လို့ပြောတာဒါကြောင့်မို့အင်မတန်နုညံ့တဲ့ဒီစိတ်ကလေးကိုဖမ်းမယ်ဆိုတော့ဘာလုပ်ရမှာလဲတတိလေးထားနေဖို့ပဲ ကိုယ်စိတ်လေးကိုတတိလေးထားပြီးတော့ကြည်နေကိုယ့်ရဲ့စိတ်ကလေးကတွဲမှုတောမှုကြံစီမှုမှန်သမျှငါဘာမှမတွေးတော့ဘူးစိတ်ကိုယတိပြဆုံးဖြတ်လိုက်တွေးတာတွေကြံတာတွေငါအလိုလိုက်ပြီးမတွေးတော့ဘူးသူ့အလိုလိုပေါ်လာတဲ့အတွေးကို ပေါ်တိုင်းပေါ်တိုင်းကိုငါတတိထားမယ်ဆိုပြီးတော့ တတိလေးတစ်လုံးပဲထားဖို့ပဲနှာခေါင်းရှည်ကမျက်နှာရှည်ကနေမှဘွားဆိုလားပေါ်တာလည်းမဟုတ်ဘူးရင်ညွန်ကြီးကနေမှတဘောဘောနဲ့ထွက်ပြေးနေတာလည်းမဟုတ်ဘူးသူဟာနဲ့သူအာယုံလေးကိုသူကသူ တွဲတတ်တဲ့သဘောလေးကြံစီတတ်တဲ့သဘောလေးရသော်ဘုရားတော့တာရာကစိတ်တံတာရာကစိတ်ဓာမိတိပဇာနာတိတာရောသာစိတ်တံတာရောသာစိတ်ဓာမိတိပဇာနာတိ ။တာမောဟစိတ်တံတာမောဟစိတ်ဓာမိတိပဇာနာတိနော်။ဝိရာဂစိတ်တံဝိရာဂစိတ်ဓာမိတိပဇာနာတိဝိခိတစိတ်တံဝိခိတစိတ်ဓာမိတိပဇာနာတိဘုရားတော့လောဘဖြစ်တဲ့စိတ်ပေါ်ရင်ပေါ်တာတန်းသိလိုက်ပါဒေါသဖြစ်တဲ့စိတ်ပေါ်ရင်ပေါ်တာတန်းသိပါအာတိပရဏတုတ်ပြန်လွင်တဲ့စိတ်တွေးတော်တဲ့စိတ် စဆာခြင်းအဲ့ဓာတွေကိုပဲတတိထားပြီးတော့ကြည်နေဘာတွေပေါ်ပေါ်တတိအားနဲရင် ပေါ်မယ်တတိအားကောင်းရင် အတွေးမပေါ်ဘူးအမတန်နုညတိမ်ဖွင့်တဲ့စိတ်လေးတစ်လုံးကိုဖမ်းပါဆိုတော့တတိလေးပဲထားကြည့်နေဘာမှငါမတွေးဘူးမကြံစီဘူး ခန္ဓာကိုယ်ကြီးလည်းလှုပ်တာတွေပြင်းတာတွေကြွတာတွေမတာတွေမလှုပ်တော့ဘူးကိုယ်စိတ်ကို ဆုံးမလိုက်တတိထားစိတ်မှာတတိလေးနဲ့ပဲကြည်နေဖို့ပဲ တတိလေးထားပြီးကြည်နေတတိကိုမအားရမနာရန်ထားပါ တတိမလွတ်ပါစေနဲ့မိမိတတိလွတ်သွားရင်အတိတ်ကြောင့်တွေ့တဲ့စိတ်အနာဂတ်ကြောင့်တွေ့တဲ့စိတ်တာကြောင့်တွေ့တဲ့စိတ်သမီးအကြောင်းတွေ့တဲ့စိတ်ဟောစိတ်တွေ တစ်မျိုးပြီးတစ်မျိုးတစ်မျိုးပြီးတစ်မျိုးထွက်ထွက်ထွက်ထွက်လာတယ်တွေးစိတ်တွေထွက်လာတာတွေးစိတ်တွေပေါ်လာတာပြောတာအိမ်ချောင်းတွေးတဲ့စိတ်ပေါ်ရင်ပေါ်သွားတဲ့စိတ်ကလေးကိုသူ့အတူပေါ်သွားလိုက်တာလေးကိုကိုယ်ကသိလိုက်ဖို့ပဲ သူ့အလိုလိုပေါ်သွားတာကိုကနေမှဒါတွေးခြင်းလို့တွေးတာမဟုတ်ဘူးသူ့အလိုလိုဆိုတာအဲ့ဒါစိတ်ဟာအနတ္တပဲကိုမပိုင်ဘူးအစိုးမရဘူးသူ့သဘောသူဆောင်းနေတာသူ့အလိုလိုကိုသူ့ဟာသူတွေးတတ်တာသူ့အလိုလိုကိုကြံစီတတ်တဲ့သဘော ကိုယ်လောက်ကနောက်ကတတိထားစောင့်ကြည့်တတိဉာဏ်ပညာနဲ့စောင့်ကြည့်တဲ့အလုတ်ပဲကိုယ်အလုတ်ပါကိုမပိုင်နဲ့အစိုးမရတဲ့စိတ်မတွေးပါနဲ့မကြံစီပါနဲ့ ဘလို့မှပြောလို့လည်းမရဘူးတားလို့လည်းမရဘူးစီးလို့လည်းမရဘူးပြောလို့မရတားလို့မရစီးလို့မရတဲ့ဒီစိတ်ကလေးသူ့အလိုလို ပေါ်တာ ပေါ်ရင်သိမပေါ်ရင်တတိအားကောင်းနေလို့သိနေတာပဲရှိတယ်မျောနေတာမဟုတ်ဘူးမျောသွားရင်အဲ့ဒါတတိလွတ်သွားလို့အတွေးဝင်သွားရင်အဲ့ဒါတတိလွတ်လို့ အပမာဒအဲ့ဒါတတိတရားထားပါတတိထားပါတတိနဲ့နေပါဖះကအကြိမ်ကြိမ်ပြောခဲ့တာအဲ့ဒီတတိတွေအာကောင်းတဲ့အာကောင်းအောင်အာကောင်းတဲ့အာကောင်းအောင်မမွေးရတတိတွေအာကောင်းကောင်းကောင်းကောင်းလာလေကိုယ့်ရဲ့စိတ်တွေပိုးပိုးပိုးပိုးပြီးတော့စွမ်းအားတွေတက်လာ လွယ်လွယ်လေးတော့ဖတ်မရပါဘူးဒါလောက်တတိထားနေရင်လည်းကို အတွေးကတစ်ချက်တစ်ချက်ထွက်ထွက်ထွက်ထွက်သွားတာရောမို့ထိမ့်သိမ့်နိုင်စွမ်းရှိအောင်လုပ်စိတ်ကလေးကိုပေါ်ရင် အတွေးပေါ်ရင် ပေါ်တိုင်းသိနိုင်အောင်အတွေးပေါ်ရင်ပေါ်တိုင်းသိနိုင်အောင် တတိထားမှသိတာတတိမထားရင်မသိဘူးတတိထားပါ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 အဘိညာဉ်တွေရကြတယ်မြေရှိုးမိုးပြန်နိုင်တဲ့ပုံကလည်းဒီစိတ်ကိုပဲနိုင်နေအောင်လှုပ်ပြီးသွားတာကြောင့်မို့ရိုင်းဆိုင်နဲ့ပြေးချင်ရပြေးနေတဲ့စိတ်ကလေးကိုယဉ်ကျေးအောင် ဆုံးမနိုင်လိုက်ရင်အဲ့ဒီစိတ်ဟာယဉ်ကျေးသွားတာအဲ့ဒါကစိတ်ကိုတတိထားပြီးတော့စောင့်ကြည့်နိုင်မှတတိလွတ်တာနဲ့ အတွေးစိတ်တွေဝင်လာမယ်လောဘတွေဝင်လာမယ်ဒေါသတွေဝင်လာမယ်မောဟတွေဝင်လာမယ်မနာလိုခြင်းတွေဝန်တိုခြင်းတွေတနှုတ်နှုတ်ဆင်းရဲတာတွေပိုလူမကျင်တတ်တာတွေဒီလူမကျင်တတ်တာတွေအစရှိသဖြင့်တမျိုးပြီးတမျိုးတမျိုးပြီးတမျိုးပေါ်ပေါ်ပေါ်ပေါ်လာတတ်တယ် တတိထားစောင့်ကြည့်ခန္ဓာကိုယ်ဣရိယာပုဂ္ဂိုလ်ငြိမ့်နေမှစိတ်ကလေးကဖမ်းလို့ရမှာနော် ဣရိယာပုဂ္ဂိုလ်ငြိမ်ပြီးနေမှာလှုပ်ချင်တယ်လက်လေးလှုပ်ချင်တယ်ဆိုစိတ်ကအရင်ဆုံးလှုပ်ချင်သိပေါ်ရတာပြီးမှလက်ကနောက်ကလိုက်တာစိတ်ကရှေ့ကရုပ်ကနောက်က လှုပ်ချင်တယ်ဆိုတဲ့စိတ်ကထွက်သွားပြီးတော့ပေါ်သွားလို့နောက်ကစိတ်ဒေသဝါယောတွေကတွန်းကန်ပြီးတော့လက်တွေလိုက်လှုပ်ရတာကြွပေးရတာမပေးရတာကြောင့်လှုပ်ချင်တာစိတ်နောက်ကနေလိုက်ပြီးတော့လှုပ်ပေးရတာကအဲ့ဒါကယုတ်ကြီး ယုတ်ကြီးရဲ့သဘောကနောက်ကနေလာပြီးတော့လုပ်ပြရတယ်။အဲကြောင့်မို့စိတ်ဟာဥဆောင်ပဲ။စိတ်ဒေနာနိယတိလောကောလောကကြီးမှာစိတ်ကပဲဆောင်းနေတာ။တတိထား တွေးစိတ်လေးပေါ်လာပေါ်လာတဲ့အတွေးစိတ်လေးကိုတတိထားပါမတွေးခြင်းပါဘူးဒါပေမဲ့တွေးတဲ့စိတ်ကသူ့လိုလိုပေါ်လာ အနတ္တဖြစ်တဲ့ဒီစိတ်ကိုအတ္တနဲ့ပိတ်လို့မရဘူးဆို့လို့မရပါဘူးကိုကလှုပ်လို့ရတာကတတိထားဖို့ပါ တတိထားအဲ့ဒါကိုမက်ကင်၈ပါးနဲ့ကြောအဲ့ဒါကာရကမက်ကင်၅ပါးနဲ့စောက်ရှုတယ်လို့ပြောတာတမဝါယမစူးစားလုံးလာအထုတ်မှုပါတယ်ပေါ်တိုင်းပေါ်တိုင်းတတိထားပြီးနေရတာအထုတ်ရတာအတွေးတွေမတွေးပြအောင်တတိထားနေရတာတတိမထားရင်တွေးတတ်လို့တတိမထားရင်ကြံစီတတ်လို့ စိတ်ကိုစောင့်မရှုခြင်းလဲစောင့်ရှုနေရတာကြိုးစားပြီးလုပ်နေတာတမာဝါယမတမာတတိတဲ့အဲ့တတိလေးပဲထားနေရတာပေါ်တိုင်းသိပေါ်တိုင်းသိမတွေးရင်လည်းမတွေးတာကိုသိရတယ်တွေးရင်လည်းတွေးတာကိုသိရတာသိနေတဲ့တတိရဲ့အလုတ်ကတွေးတာတွေကြံစီတာတွေဘာပေါ်ပေါ်ပေါ်တာပေါ်တာကိုပေါ်တိုင်းသိအောင်လုပ်ရတဲ့တတိ အဲ့ဒါကိုတမ္မာတတိတတိထားပါများလို့စိတ်ကတည်ငြိမ်ပြီးလေတမ္မာတမာတိတမ္မာဒိဋ္ဌိတဲ့ဒီစိတ်လေးကိုငါစိတ်လို့မစွဲဘူးဘာကြောင့်လဲအမှန်သိလို့စိတ်ကလေးရဲ့အပေါ်မှာဩငါမပိုင်ဘူးအစိုးမရဘူး ငါပိုင်တယ်အစိုးရတယ်ဆိုရင်ဒီစိတ်လေးမပြင်းနဲ့လို့အမိတ်ပေးလို့ရမှာမဟုတ်အခုပေးလို့မှမရမရတဲ့စိတ်ကိုသွားပြီးတော့ငါစိတ်လို့သွားအယူလွဲနေတာမိစ္ဆာဒိဋ္ဌိဩဒီစိတ်လေးကငါမပိုင်ဘူးအစိုးမရဘူးလို့ဒီတော့အဲ့ဒါတမ္မာဒိဋ္ဌိဒီစိတ်လေးဟာမမြဲပါလားအစိုးမရပါလားသူသဘောသူ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 ကတ်တာတွေခိုးတာတွေလည်းဘာမှမရှိတော့တမူဝါကြောင့်လည်းစင်ကြဲနေပြီတမအာဇီဝအဲ့တော့သီလတွေကလည်းပြည့်စုံနေပြီစောစောကကာရကမက်ခင်၅ပါးနဲ့သူကရှုတာအဲ့ဒါရှုတာလည်းတတိလေးထားလိုက်ရင်အဲ့ကာရကမက်ခင်၅ပါးအကုန်လုံးပြည့်သွားပါပြီတတိလေးတာထားလိုက်ပါတတိလေးထားရင်မက်ခင်တွေအကုန်ပါသွားတယ်ကိုယ့်လောက်ကတတိထား တွေးတယ်ကိုကဒီမှာနေတာအိမ်အကြောင်းလေးလှမ်းတွေးကြည့်လိုက်ဦးမယ်သူဟောအိမ်အကြောင်းလေးတွေးတာအဲ့ဒါတွေးတဲ့စိတ်အော်မနှက်ဖန်ငါဘာတွေလောက်အောင်မလဲစဉ်းစားကြည့်ပါဦးမယ်သူအဲ့ဒါတွေးတဲ့စိတ်အော်မနေ့တုန်းကတော့ငါတော့ဘု து တော့ဘာတွေပြောခဲ့တယ်ပြန်ပြီးတော့သတိရလိုက်တယ်အဲ့ဒါတွေးတဲ့စိတ်အဲ့ဒီစိတ်တွေဟာအကုန်လုံးအရှုခံပဲအဲ့ဒီစိတ်တွေဟာအကုန်လုံးပေါ်သမျှပေါ်သမျှပေါ်သမျှကို ပေါ်တာသိပျောက်တာသိပေါ်လိုက်တာကတော့စစချင်းတန်းပြီးတော့မသိသေးဘူးအဲ့ဒီပေါ်သွားတဲ့ဟာလေးပေါ်ပြီးမှပဲကိုကနောက်ကနေလိုက်သိတာဘလို့သိတာလဲရှေ့ကစိတ်လေးကတတိအားနဲ့လို့သူ့အတူဓာတ်ကလေးဆိုသူကထွက်သွားတာထွက်သွားတဲ့အဲ့ဒီစိတ်ကလေးကထွက်သွားတာကိုကိုကတတိမထားရင်မသိလိုက်ဘူး တတိထားလိုက်တဲ့အခါကျမှဩဒီစိတ်ကလေးဟာထွက်သွားပါလားကိုကသိလိုက်တာတတိထားလို့သိလိုက်တာအဲ့ဒီတော့ဟိုကဂရေကတိမ့်တန်းဂရေမြောင်များစွာချုပ်သွားပြီအဲ့စိတ်လေးကကြောင့်မို့အဲ့စိတ်ကိုပြန်ခေါ်လို့လည်းမရတော့ဘူးတွေးတဲ့စိတ်ကလေးကိုငါတွေးတဲ့အဲ့စိတ်လေးကိုငါဒီမှာပြန်ခေါ်ထားမယ်လို့မရတော့ဘူးအဲ့ဒါကတွေးတဲ့စိတ်ကြံစီတဲ့စိတ်အဲ့ဒီစိတ်ကသူ့အနေနဲ့သူ အဲ့ဒါဖြစ်ပြီးအကုန်ပြတ်သွားပြီနော်ကိုကနောက်ကတတိထားလိုက်လို့သိတဲ့အချိန်ရှေ့ဟာဘာမရှိတော့ဒီပါဇာလံဝိယနတိတော်တော်ဝိယရေရေပြင်းကြီးကိုကြည့်လိုက်တဲ့အခါကျတော့ဒီရေတွေပဲလို့ထင်နေတာရှေ့ကရေတွေကသွားပြီတဲ့နောက်ကရေတွေက စီးဆင်းနေလို့နောက်ကရေမစီးဆင်းတော့ဒီရေပြတ်သွားမှာ ဒီပါဇာလံဝိယစီမီတောက်လေးမိသားနဲ့စီမီနဲ့အပြည့်ပေးနေလို့အခုလည်းပဲအတိတ်ကအသက်ရှည်ရှည်နေရအောင်မှကံနေရှိသေးလို့ဒီစိတ်ကဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်နဲ့လက်ဖြောက်တစ်ချက်ဒီဂရေတသိန်းတသိန်းအဲ့ဒီလောက်ဖြစ်ချုပ်ဖြစ်ချုပ်နဲ့ तू ကပြန်ပြန်ပေါ်နေရတာကံနေရှိသေးလို့ အသက်ရှင်ရမယ့်ကံနေရှိသေးလို့သေရမယ့်ကံအချိန်မရောက်သေးလို့စိတ်မရှိရင်သေရမှာမသေးသေးဘူးတဲ့စိတ်ကတတိထားအဲ့ဒီစိတ်ကို လက်ဖြောက်တစ်ချက်ဒီဂရေတသိမ်းဖျားမှုရည်တွက်နိုင်တာ အဲ့ဒီစိတ်ကလေးကိုပဲကိုကတွေးရင်တွေးတာပဲသိလိုက်ရတာပဲဒါပဲကိုလောက်ကသိလိုက်ရင်အဲ့စိတ်ကလေးတွေးတဲ့စိတ်ကလေးရပ်သွားပြီဘာလို့လဲတတိယနေရာဝင်းယူလိုက်လို့တတိယအားနှဲသွားရင်အတွေးကဒိုင်းဆိုထွက်သွားမှာပဲ အပမဒေနာဘိကွေတံပါတိထာခြေသားတို့မမေ့မလျော့တဲ့တတိလေးနဲ့နေရကြသမှာတတိထား တတိထားစိတ်ကိုလွတ်မသွားသေးနဲ့တတိကို စင်ကြယ်အောင်အားကောင်းအောင် ရမ်းများထားပေးလေတတိယစင်ကြဲလာလေအားကောင်းလာလေစွမ်းရည်ရှိလာလေရောမသွားသေးဘူး တတိအားငဲသွားတယ်ငါဘာလုပ်နေပါလဲငါဘာတွေစဉ်းစားနေပါလဲသူဖြစ်တော့အဲ့ဒါမျောသွားတာတတိအားမရှိတော့လို့ဘယ်ရောက်သွားမှမသိဘူးစိတ်က ပြေးလိုက်ဒီပြေးလိုက်ဟိုကြံလိုက်ဒီကြံလိုက်အများရန်အာယုန်တွေပေါ်မှာလှည့်လည်ပြီးတော့ကြက်စားနေတတ်တဲ့စိတ်အဲ့ဒီစိတ်ကလေးကိုနိုင်ဖို့ရာအတွက်ကတတိပဲအရေးကြီးပါတယ်တတိပဲထားလိုက် တတိထားလိုက်ရင်ပေါ်တာသိတယ်ပျောက်တာသိတယ်ပေါ်လိုက်တာပျောက်သွားတာသိပြီအဲ့ဒီတတိလေးအာကောင်းနေတာနဲ့ဘာမှအတွေးမရှိပဲနဲ့တတိပဲတည်နေတာအဲ့ဒါကိလေသာនិဝရဏတွေချုပ်နေတာအတိတ်တွေးတာလည်းမပေါ်တော့ဘူးအနာဂတ်တွေးတာလည်းမပေါ်တော့ပဲနဲ့အဲ့ဒါနေနေတဲ့စိတ်လေးကအဲ့ဒါပစ္စုပန်တဲ့လေးနေတဲ့စိတ်ကလေး အဲ့ဒီစိတ်ကလေးရဖို့အရေးကြီးပါတယ်ဒီကနာနီဦးဇင်းတို့တရားဓမ္မတွေသားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲအဲ့ဒီအစွဲနဲ့များတာချက်သားတို့မင်းတို့သေလိုက်လို့ကတော့ငရဲနဲ့တလိမ့်ဆန်တစ်ခုခုပဲကြွားတယ်မျောပြီးတော့စွဲသွားတာမောဟဖုံးပြီးတော့မှ ဥပါဒံဆွဲတော့တိလိษံဖြစ်အိမ်မှာခွေးလေးတွေပြန်ဖြစ်ကြတာတို့လောဘကဥတည်လိုက်ရင်တော့ပိတ္တာဘုံရောက်သွားတာပေါ့ဒေဂာနဏီမောဟဥစီလိုက်ပြန်ရင်တော့တိလိษံဘုံဆင်းသွားတာဒေါသဥစီလိုက်ငရဲဘုံရောက်သွားတာဒီစိတ်ကလေးပဲအဲ့ဒီစိတ်လေးကိုမနိုင်ကြလို့ဒီစိတ်လေးကိုမထိမ့်သိမ့်တတ်လို့ဒီစိတ်လေးကိုဘလို့ထိမ့်သိမ့်ရမှမသိလို့ တိထားပါကိုယ်စိတ်ကိုနိုင်နှင်းအောင်ဆုံးမဖို့ရအတွက်ကိုယ်စိတ်ကိုထိမ့်သိမ့်ဖို့ရအတွက်တရားလုပ်လို့ရတာသတိထားရောပြီးလိုက်ပြီးတွေးမနေနဲ့ဒီအချိန်လေးမှာမတရားလေးထိုင်ရင်လည်းတွေးနေရတာကိုယ့်ကိုယ်ကိုအဟုတ်ထင်လာတတ်တယ် ကိုလုံးမဲ့အလုပ်တွေကိုရှောက်ပြီးတွေးတောပြီးကြံစည်နေတတ်တယ်အဲ့တွေးတတ်တဲ့သဘောကြံစည်တတ်တဲ့သဘောတွေဟာဒါအခုတရားထိုင်တဲ့အချိန်မှာကိုယ့်ရဲ့အဲ့ဒါအနှောက်အယှက်ပဲအစိတ်မနိုင်လို့တွေးမိတာစိတ်တွေကမနိုင်လို့ကြံစည်မိတာကြံစည်တဲ့စိတ်တွေတွေးတောတဲ့စိတ်တွေအဲ့ဒါတွေမဖြစ်အောင်လို့ဘာလုပ်ရမှာလဲမဖြစ်ပါနဲ့လို့အမိန်ပေးလို့မှမရတော့ ကိုယ့်အလုပ်ကတတိပဲထားလို့ရပါတယ်တွေးရင်တွေးတာလေးပေါ်သွားတဲ့ဟာလေးကိုသူ့လိုလိုတက်ဆိုထွက်သွားတာအဲ့ဒါရှိရကိလေသာစိတ်နောက်ကတတိထားလို့သိလိုက်တာကမက်ဆေ့တဲ့ရှေ့ကကိလေသာနဲ့တကွာ တွေးတတ်တဲ့ကြံစီတတ်တဲ့သဘောကကိလေသာနဲ့တကွာသူ့အလိုလို ပေါ်သွားတာကို နောက်ကတတိထားတာ တတိထားတာကအဲ့ဒါ message အဲ့ဒီ message တတိထားတဲ့ message လေးတတိထားတဲ့စိတ်ကလေးနဲ့တတိလေးနဲ့စောင့်ကြည့်တာကြည့်ရင်သူကသူပေါ်တဲ့သဘောလေးသူကသူကိုယ်ကလည်းသိလိုက်ရောအဲ့ဒါလေးမရှိတော့တာလေးပျောက်ပျောက်သွားတာလေးပြက်ပြက်သွားတာလေးကိုအဲ့ဒါဖះကခရဝဲရမြင်အောင်ကြည့်တယ် ပျောက်သွားတဲ့သဘောလေးပြက်သွားတဲ့သဘောလေးကိုမြင်အောင်ကြည့်လိုက်စမ်းအဲ့ဒါကို ဖြစ်ပြက်လို့သုံးတာရှေ့ကစိတ်ကလေးကဖြစ်ပြီးပြက်သွားတယ်နောက်ကစိတ်ကလေးကတိလိုက်တာလို့အဲ့ဒါကို ဖြစ်ပြက်လို့သုံးလိုက်တာရှေ့ကစိတ်ကလေးပေါ်သွားတဲ့စိတ်ကလေးပေါ်ပြီးပြက်သွားလို့အဲ့ဒါကိုပေါ်ပြီးတော့ပြက်သွားတဲ့သဘောလေး အဲ့ဒါကိုပြန်ခေါ်လို့လည်းမရဘူးဟာဒီစိတ်လေးပေါ်ပြတ်သွားတဲ့စိတ်ငါဒီပြန်လာငါမတွေးတော့ဘူးလို့လို့မရဘူးတဲ့အဲ့ဒါလေးကသူ့လိုလိုချုပ်သွားပြီတွေးတတ်တဲ့သဘောလေးကြံစီတတ်တဲ့သဘောလေးလောဘစိတ်ကလေးဒေါသစိတ်ကလေးမောဟစိတ်ကလေးပေါ်ရင်ပေါ်တာလေးကတဏ္ဍာတိလိုက်တဲ့အဲ့တော့ကိလေသာនិဝရဏတရား၅ပါးဆိုတာလေအကုန်လုံးအမျိုးမျိုးပေါ်နေမှာပဲတဲ့မြတ်စွာဘုရား ဘာလို့လဲကိုယ်စိတ်ကစိတ်တာဝိတ္တုဒ္ဓိစိတ်စင်ကြယ်တဲ့အဆင့်မရောက်သေးဘူးတဲ့စိတ်စင်ကြယ်သွားအောင်အရင်ဆုံးလုပ်အောင်မှာတဲ့သီလဝိတ္တုဒ္ဓိသီလကိုတော့စင်ကြယ်အောင်၅ပါးသီလတွေလုပ်ခဲ့ပြီဒုတိယအဆင့်က စိတ်တာဝိတ္တုဒ္ဓိစိတ်ကိုစင်ကြယ်အောင်လုပ်ရမှာစိတ်စင်ကြယ်တော့မှဉာဏ်မြင်စင်ကြယ်အောင်လို့ဒိဋ္ဌိဖြုတ်တဲ့အခါဒိဋ္ဌိဝိတ္တုဒ္ဓိကိုသွား စိတ်မှမစင်ကြယ်သေးပဲနဲ့ကျန်တာဘာမှလုပ်လို့မရဘူးစိတ်စင်ကြယ်ဖို့ဘာလို့ရမလဲတတိပဲထားလှုပ်ခြင်းနဲ့ကြွားခြင်းနဲ့ပေါ်လာတဲ့ပုဂ္ဂိုလ်များသွားလှုပ်မပေးတော့နဲ့လှုပ်ခြင်းနဲ့စိတ်ကလေးကိုမြင်အောင်ကြည့်လှုပ်ခြင်းနဲ့ဆိုတာစိတ်ကလေးထွက်လာတာ ကြွကျင်တယ်ဆိုတာအရင်ဆုံးစိတ်ကလေးပေါ်လာတာအဲ့ဒီပေါ်လာတဲ့စိတ်ကိုမြင်အောင်ကြည့်တတိထားတတိထားတော့နောက်ကခန္ဓာကြီးကလိုက်လျောမလုံမိဘူးအဲ့တတိလည်းမထားလိုက်ရောရှေ့ကလှုပ်ခြင်းတဲ့စိတ်ပေါ်နောက်ကကွာဆိုခန္ဓာကြီးကလှုပ်ပြီးသားဖြစ်သွားပြီဘာလို့လဲအဲ့ဒါ habit အလေးအကျင့်တွေဖြစ်နေတာလက်လှုပ်ခြင်းလှုပ်လိုက်တာခြေလှုပ်ခြင်းလှုပ်ပြလိုက်တယ်ဆိုတော့နေ့စဉ်နေ့တိုင်းအဲ့ဒီလှုပ်နေတဲ့အလေးအကျင့်ကြီးကကိုယ်မှာအထုံပါနေတော့ ထက်ကလေးဆိုလှုပ်ရှားကြီးလှုပ်လိုက်ပြီရှိရစိတ်ကပေါ်တာနဲ့နောက်ကယုတ်ကြီးကလိုက်ပြလိုက်ပြီအဲ့ဒါကိုအခုတရားထိုင်တဲ့အတွင်းမှာတော့ကဲသူကသူလှုပ်ခြင်းနဲ့စိတ်ပြင်းခြင်းနဲ့စိတ်ကြွခြင်းနဲ့စိတ်မခြင်းနဲ့စိတ်ပေါ်သည်မြပေါ်သည်မြငါတတိထားမယ်ပေါ်သည်မြကိုတတိထားလိုက်ပါကြံစီသည်မြတွေကိုတတိထားလိုက်ပါ တတိထားသိခံပါခွင့်လွတ်ပါစွန့်လွတ်ပါလှုပ်ရှင်တဲ့စိတ်ရှုပ်ရှင်တဲ့စိတ်ဘာတွေပေါ်ပေါ်သိခံပြီးတော့စောင့်ကြည့်နေလိုက် အဲ့လှုပ်ချင်တဲ့စိတ်လေးကကိုကသိခံပြီးနေလိုက်တာနဲ့အဲ့စိတ်လေးချုပ်သွားမှာကိုကလိုက်လျောမပေးလိုက်သူ့လိုလိုပဲချုပ်သွားလှုပ်ချင်တယ်ဆိုတဲ့စိတ်ကလေးသူ့လိုလိုချုပ်သွားပြင်းချင်တယ်ဆိုတဲ့စိတ်ကလေးသူ့လိုလိုချုပ်သွားကြွချင်တယ်ဆိုတဲ့စိတ်လေးသူ့လိုလိုချုပ်သွားကိုကလိုက်လျောမပေးရနဲ့ तू ကပေါ်ပေါ်ပြီးတာနဲ့ကိုကလိုက်လျောမပေး तू ကသူ့ကိုချုပ်သွားတာ ကိုကမင်းဒါချုပ်ပါတော့ကွာလို့ပြောလို့ချုပ်ရတာမဟုတ်ဘူးအဲ့စိတ်ကလေးကသူ့အလိုလိုကိုချုပ်ချုပ်ချုပ်ချုပ်သွားတာသူ့အလိုလိုကိုပြောင်းပြောင်းပြောင်းပြောင်းသွားတာတတိထားဝေနာလွတ်နေသေးတဲ့ပုံကူများတော့ ဘေးကိုပဲထွက်ထွက်ပြေးမှာစိတ်ကဒါလေးပါဖောက်ပြန်မှုကနေဝေနာတက်လာတဲ့ပုံကူများကြတော့တက်လာတဲ့စိတ်ကအဲ့တက်တက်တက်တက်ပြီးတော့ကိုသွားသွားပြီးတော့ညှိနေတာ ညီနေညီနေတဲ့စိတ်တန်းသည့်တွေးတတ်တဲ့စိတ်လေးကြံစီတတ်တဲ့စိတ်ကလေးလှုပ်ရှင်တယ်ဖြုတ်ရှင်တယ်စိတ်ကလေးဒါကြီးကိုကြာကြာကြီးငါမကြည့်ကျင်ဘူးကြာကြာကြီးမထိုင်ကျင်ဘူးဆိုတဲ့စိတ်ကလေးတမျိုးပြီးတမျိုးပေါ်နေမှာ တိထားစောင့်ရှုတတိထားစောင့်ကြည့်ကိုယ့်လောကပေါ်ရင်ပေါ်တိုင်းသိနေဖို့ပဲ သတိထားစောင့်ကြည့်ရလက်ထက်ကအရိယာတွေသူတော်ကောင်းတွေလည်းဒီလိုပဲလှုပ်သွားတာပဲ မြတ်စွာဘုရားညာလုံးပေါက်ဒီကမ္မထန်ကြီးကျင့်ခိုင်းရင်းနဲ့တရားပြီးနောက်ကနေလိုက်ရှုရှုရင်းရှုရင်းရှုရင်းရှုရင်းနဲ့တတိတွေအာကောင်တမာတိတွေအာကောင်တို့ပညာဉာဏ်ထိုးထွင်းပြီးတော့မတ်တွေဖိုးတွေရတယ်ဆိုတာအလကားရသွားတာဘူးဘဝတန်တရာမှာဒီလိုမြောင်များစွာကြီးကျင့်ခဲ့ဘူးလို့ကျင့်ထားကြတဲ့ပုံကိုယ်ဒီဖရာရှင်နေနဲ့တွေ့တော့ရကုန် မျောနေမောဟနော်မောဟကြီးနဲ့ပေါင်းပြီးမနေနဲ့တွေးနေတာလျှောက်တွေးနေအဲ့ဒါမောဟနဲ့ပေါင်းနေတာမောဟနဲ့ပေါင်းပြီးတော့လဲတွေးမနေပါနဲ့တတိတာထားတတိထားနေစိတ်အတွေးလေးရှိရင်လည်းရှိတာသိတယ်မရှိရင်လည်းမရှိတာသိတယ် တတိလေးရှိနေပေါ်တာသိတယ်ကြံစီတာသိတယ်တွေးတော်တာသိတယ်တတိမရှိရင်မသိဘူး ရောမနေသေးနဲ့နော်ဒါလေးပါဖောက်ပြန်တဲ့အခါမှာအဲ့ဒီပေါ်မှာလှုပ်ချင်တယ်ပြင်းညင်တယ်ဆိုတာအရင်ကမပေါ်အခုမှပေါ်လာလိမ့်မယ်အဲ့ဒီပေါ်လာတဲ့စိတ်ကလေးကိုပဲမြင်အောင်ကြည့်ထုံနာကြီးကျင်နာကြီးကြိုက်တာကြီးကိုသွားမကြည့်နဲ့အဲ့ဒီကိုသွားသွားပြီးတော့တိတတ်တဲ့စိတ်ကိုနောက်စိတ်ကနေမြင်အောင်ကြည့်ရှေ့ကစိတ်ကသွားသိတာနောက်ကစိတ်ကမက်စိတ်ကစောင့်ကြည့်ရင်သိတယ် ဩငါစိတ်ကပူတာသွားသိနေပါလားကြိုက်တာသွားသိနေပါလားထုံနာကြီးကိုသွားသိနေပါလားအဲမရှိပညာကြီးပေါ်မှာသွားအတိမခံနဲ့စိတ်ကိုရှုတဲ့အခါမှာရုပ်မှန်သမျှဘာမှမရှုပါနဲ့ရင်ညွန့်နေရာမှာဆိုရင်လည်းဒါရုပ်ကြီးကိုသွားကြည့် မျက်စိရှေ့မှာဆိုလဲအဲ့ဒါရုပ်ကြီးထဲမှာသွားရှာနေတာထုံနာကြီးကျင်နာကြီးကိုသွားကြည့်နေလေအဲ့ဒါသွားကြည့်နေရင်လေအဲ့ဒါကရုပ်ပေါ်မှာသွားကြည့်တာနာနာချင်းရှုရတယ်စိတ်စိတ်ချင်းရှုရတယ်စိတ်စိတ်ချင်းတတိထားတာစိတ်စိတ်ချင်းရှုတာစိတ်စိတ်ချင်းတတိထားဖို့ပဲ တတိကလည်းဘယ်နာမှထားရတယ်ပုံသိဖို့ပဲရာတာပေါ်လိုက်ရုပ်ကပေါ်ပြလိုက်တာနာငါသွားပြီးတော့အဲ့ဒါလေးပျောက်ညှို့ပြီးသိတာအဲ့ပျောက်ညှို့တဲ့ဝိညာဉ်ဆိုတဲ့တရားလေးကိုခုကရှုတာရုပ်ကပေါ်ပြလိုက်တယ်ပေါ်ပြတာကရုပ်ကသူ့သဘောသူပေါ်ပြတာနာလေးကကိုယ့်အနေကိုသွားသိတာအဲ့သိတဲ့နာလေးဟာသူ့သဘောသူဆောင်းဆောင်ဆောင်းဆောင်ပြီးလိုက်သိနေတာကိုရှုတာအဲ့ဒါစိတ်ဓာတ်ဥပဒနာပါ ရှေ့စိတ်ကိုနံလေးနဲ့နောက်ကနေနောက်စိတ်လေးနဲ့လိုက်လိုက်လိုက်လိုက်ပြီးတော့ညွတ်ညွတ်ညွတ်ညွတ်ပြီးတော့ကြည့်အဲ့ဒီကနေမှတမာဒီအားကောင်းမှတဆင်ချင်းတဆင်ချင်းမြတ်စွာဘုရားစာစာချင်းမှာຢာကစိတ်ဖြစ်တယ်ဒေါသစိတ်ဖြစ်တယ်ပြန်လွင်တဲ့စိတ်ဖြစ်တယ်ဒါကိုသိအဲ့ဒီကနေမှနောက်နိဝရဏတရား၅ပါးတွေမြင်အောင်ကြည့်တဆင်ပြီးတဆင်နောက်ကျတော့ဘုဇင်9ပါးတွေနဲ့ရှုခိုင်းခန္ဓာ၅ပါးတွေနဲ့ သုံးသပ်ခိုင်းဘုရားအစင့်တင်တက်တာအဲ့ဒါတမာတိမရှိရင်ဘယ်မှ တက်ပေးလို့မရဘူးဒီစိတ်ကလေးတော့မဖမ်းတတ်ရင်ဘယ်နေလို့နေမှန်းမသိရင်နောက်ကအဆင့်တွေတက်ပေးလို့မရဘူး။တောင်းမို့စိတ်ကလေးတစ်လုံးကိုပေါ်တိုင်းပေါ်တိုင်းတတိထားကိုလိုကတတိထားဖို့ တတိထားမှတွေးတာတွေးမှန်းသိတယ်ကြံစီရင်ကြံစီမှန်းသိတယ်တတိမထားရင်မသိဘူးခက်တယ်ဖျားတပည့်တော်စိတ်ကို မဖမ်းတတ်ဘူးဇူးအတွက်မှမလွယ်ဘူးအကုန်လုံးခက်တဲ့ပုံကိုယ်တွေကြီးပဲဖျားတွေယဟန္တာတွေအရိယာတွေသူတော်ကောင်းတွေရတဲ့ဒီစိတ်ကိုကြကုတ်ကြက်ခက်ဖမ်းရလွယ်လွယ်လေးနဲ့ရသွားတဲ့လူမရှိဘူး အဲကြောင့်လေဒါလောက်မြန်တဲ့စိတ်ကိုမြတ်စွာဘုရားကငါဘုရားအဲ့ဒီလောက်လောကမှာမြန်တဲ့စိတ်ကို ဥပမာတောင်ပေးเสียမရှိဘူးချက်သားတို့တဲ့မြန်လုံးအားကြီးလို့ပဲပြေးလွှားတဲ့နေရာမှာအိမ်မတန်မြန်တာအဲ့ဒီမြန်တဲ့စိတ်ကိုတတိပဲထားပြီးတော့ပဲ တွေးရင်တွေးတာလေးပဲကိုကနောက်ကသိလိုက်ရတာအဲ့တွေးတဲ့စိတ်ကဂရေတသိမ့်ဖြစ်ချုပ်သွားပြီကြံစီတဲ့စိတ်ကလည်းဂရေတသိမ့်ဖြစ်ချုပ်သွားပြီအဲ့ဒီဂရေတသိမ့်ဂရေတသိမ့်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်နေတဲ့စိတ်ကိုကိုကတတိပဲထားပြီးတော့ကြည်နေလို့ရတယ်တတိနဲ့ပဲစောင့်ကြည့်နေရတယ် တတိထားတတိထားကိုလိုကတတိထားဖို့ပဲပိတ်လို့လည်းမရဘူးဆို့လို့လည်းမရဘူးမတွေးနဲ့မကြံစီနဲ့ဘာမှပြောလို့မရဘူးအနတ္တအနတ္တရဲ့သဘောကိုဉာဏ်ထဲမှာပိုင်ပိုင်နိုင်နိုင်သိအောင်ဩဒီစိတ်ကလေးဟာအစိုးမရပါ ငါမပိုင်ပါလားငါစိတ်ငါစိတ်လို့ငါလှုပ်ခဲ့တာဩအခုကြတော့9မိနစ်မပြောနဲ့ဒီ10မိနစ်လေးတောင်မှမတွေးပါနဲ့မကြံစီပါနဲ့လို့လှုပ်လို့မရပါလားဒီစိတ်ကလေးကကြံစီတတ်တဲ့စိတ်ကလေးသူ့အလိုလို သူ့အလိုလိုပဲပေါ်တာ တွေးတော်တတ်တဲ့စိတ်ကလေးကလည်းသူ့လိုလိုပဲပေါ်တာအတိတ်ကိုတွေးတဲ့စိတ်သားရှိရင်သားကြောင့်တွေးတဲ့စိတ်သမီးရှိရင် သမီးကြောင့်တွေးတဲ့စိတ်အဲ့ဒီစိတ်ကလေးတွေပေါ်တာကိုတာတတိထားပါတတိထားလိုက်တဲ့အခါစိတ်လေးရပေါ်သွားတာသိတယ်ပျောက်သွားတာသိတယ်အဲ့ဒါဖះကခရဝဲရမြင်အောင်ကြည့်တယ် ကုံသွားတာလေးတွေပျောက်သွားတာလေးညင်အောင်ကြည်စမ်းဘာများကိုပိုင်တာရှိလို့လဲဘာများအစိုးရလို့လဲဒီစိတ်ငါးစိတ်ငါးစိတ်လို့လုံနေတာဘလောက်များကိုထိနိုင်လို့တော့ငါးစိတ်ငါးစိတ်လို့လုံတဲ့စိတ်ကြီးอ่ะလုံးမထိန်လို့လည်းမရတားလို့လည်းမရစီးလို့လည်းမရတဲ့အနတ္တဘုရားက အတ္တမဟုတ်ဘူးတဲ့မင်းတို့ကအတ္တနဲ့ငါစိတ်လို့လုပ်နေတာအနတ္တသဘောကိုဉာဏ်နဲ့မြင်အောင်ကြည့်တာအနတ္တအနတ္တအနတ္တလို့လည်းရွတ်နေရမှာမဟုတ်ဘူးတဲ့အဲ့ဒီစိတ်ကလေးဟာအနတ္တသဘောပါလားဆိုတာလေးကိုဉာဏ်နဲ့မှကိုကသဘောပေါက်အောင်ရှုလိုက်တာသဘောပေါက်အောင်ကလည်းကိုကဉာဏ်နဲ့ကြည့်လို့ပေါက်တာမျက်စိနဲ့လိုက်ကြည့်လို့မရဘူးဒီစိတ်လေးထွက်ပြေးတာ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 အဲ့ဒီလိုဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်အစင်ဆက်ကြီးမဖြစ်ချင်မဲ့နဲ့ဖြစ်နေရတာကြီးကိုပင်လင်ဘုရားကသင်္ခါရဒုက္ခတဲ့ဖြစ်ပြအစင်နေတမ်းနေတာအနိစ္စရဲ့လက္ခဏာညာဒုက္ခရဲ့လက္ခဏာညာအနတ္တလက္ခဏာညာဆိုတဲ့လက္ခဏာညာ၃ပါးမှာဘယ်ဟာနဲ့ပေါက်အောင်ဖောက်မလဲ၃ပါးလုံးတစ်ပြိုင်နက်တည်းမရှုဘဲနဲ့တစ်ပါးစီကိုနှစ်သက်တာနဲ့ရှု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 စောင့်ကြည့်တတိထားတတိတလုံးအရှိသုံးအဆုံးနိဗ္ဗာန်ရောက်ဆိုတာဒါပါပဲ ဒီတတိပါပဲအာယုန်နေကြံစီတတ်တဲ့တွေးတော်တတ်တဲ့အာယုန်နေပေါ်မှာကြက်စားနေတတ်တဲ့စိတ်ကလေးကိုတတိထားတော့သူကမနေခြင်းဘူး တတိထားကြည့်တဲ့အခါကျတော့သူအာယုံတစ်ခုထဲမှာသူကမနေချင်တာလေးသွားတွေ့ရအထူးအဖြင့်ပစ္စုပန်အာယုံလေးပေါ်မှာနဲကိုမနေချင်သူကအတိတ်ကိုပြေးလိုက်ရမှာအနာဂတ်ကိုပြေးလိုက်ရမှာအိမ်ကြောင်းတွေးလိုက်ရမှာသားကြောင်းတွေးလိုက်ရမှာအလုပ်ကြောင်းတွေးလိုက်ရမှာသက်သူတွေးတွေးတွေးတွေးတွေးတွေးပြီးတော့နေတဲ့အမျိုးဆိုတော့အဲ့ဒါကိုကိုကတတိထားပြီးတော့စောင့်ကြည့်တာစောင့်ကြည့်တော့ဩနံလေးတစ်လုံးရဲ့ စိတ်လေးဟာမမြဲပါလားဒီစိတ်လေးဟာအစိုးမရပါလားသူတော်သူ ဆောင်နေပါလားလို့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတဲ့လက္ခဏာညာ၃ပါးနဲ့သုံးသပ်ပြီးတော့ဆင်ញင်ပြီးတော့ကြည့်ဝိပဿနာပါပဲ။ ပေါ်တိုင်းသိပေါ်တိုင်းသိပေါ်တိုင်းသိရင်တမထစိတ်ကလေးတွေးတိုင်းသိတွေးတိုင်းသိနေရင်တမထအဲ့တမထနဲ့ဝိပဿနာကူးခြင်းတော့အဲ့တွေးတဲ့စိတ်ကလေးဟာမမြဲဘူးပြောင်းသွားတယ်ဆိုတော့အနိစ္စကိုမြင်အောင်ကြည့်တာအဲ့ဒါဝိပဿနာအမြဲမပြတ်ဒလသဖောက်ပြန်ပြောင်းလဲနေရတာကိုကြည့်တာသင်္ခါရဒုက္ခအဲ့ဒါဝိပဿနာဩဒီစိတ်လေးဟာအစိုးမရပါလား ငါလည်းမပိုင်ပါလားမတွေးပါနဲ့မကြံစီပါနဲ့ငါပြောလို့မရတားလို့မရစီးလို့မရပါလားဟောအဲ့ဒီလက္ခဏာ၃ပါးတင်ပြီးတော့ရှုလိုက်ရင်အဲ့ဒါဒကာဒကမတို့အဲ့ဒါဝိပဿနာဉာဏ်သောတော်ရှေ့ကစိတ်ကလေးပေါ်တိုင်းသည်ပေါ်တိုင်းသည်ပေါ်တိုင်းသည်တတိထားတတိထားဆိုတာတတိပဲထားတာအဲ့ဒီမှာလက္ခဏာရေ၃ပါးမတင်ဘူး ပေါ်တိုင်းသိနေတာသိနေတာ သည်တမထတမထနေပြီးတော့ဝိပဿနာပြောင်းကူးမှာအဲ့တော့ပေါ်တိုင်းမှာမသိရင်အဲ့ဒါကိုလက္ခဏာကြီးကဘလို့မှတင်လို့မရဘူးဒါကြောင့်မို့စစချင်းတွေးရင်တွေးတာကိုသိပါပူရင်ပူတာသွားသိတဲ့စိတ်လှုပ်ချင်တာပေါ်ရင်လှုပ်ချင်တာသွားသိတဲ့စိတ်တတိထားဆိုတာ စိတ်လေးကိုတတိပဲထားခိုင်းရတာတမာတိအရင်တိအောင်လုပ်ခိုင်းရတာကိုယ့်ရဲ့စိတ်လေးတမာတိလေးတီးလာမှအဲ့ဒီမှာစိတ်ကလေးတစ်လုံးရဲ့အပေါ်မှာလက်ဝါးပေါ်မှာဗရံများလေးတင် သုံးတတ်တယ်လို့အပြည့်အနာစာရှိမရှိကြည့်တယ်လို့အခုလည်းပဲအာယုံပေါ်မှာအဲ့ဒီစိတ်ကလေးကိုတင်ကြည့်တာ နော်အတွေးအာယုံလေးရဲ့အပေါ်မှာစိတ်ကလေးကိုအသာလေးတင်ကြည့်လိုက်တာအတွေးအာယုံလေးပေါ်မှာတင်လဲကြည့်လိုက်ရောဩဒီစိတ်လေးကအခုပဲပေါ်လိုက်အခုပဲပျောက်သွားလိုက်ဩဒါကိုမမြဲပါလားလို့ဖះကမင်းတို့စိတ်ဟာမမြဲဘူးမနေ့ကလည်းဒီစိတ်ဒီနေ့လည်းဒီစိတ်နောက်နေ့လည်းဒီစိတ်ပဲလို့ထင်တယ်မဟုတ်ဘူးလက်ဖြောက်တစ်ချက်ဒီတစ်ချက်ဒီကလေးတိမ့်နဲ့ချီပြီးအဲ့စိတ်ကဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်သွားနေတာ အဲ့ဒါကြောင့်မြတ်စွာဘုရားအဲ့ဒီစိတ်ဟာအနှိမ့်စမမြဲဘူးတေခါရဆင်းရဲတဲ့ဒုက္ခတွေဖြစ်တယ်တေခါရဒုက္ခအဲ့ဒါမင်းတို့မပိုင်ဘူးအစိုးမရဘူးအနတ္တလို့ဘုရားဟောတာစိတ်လေးတစ်လုံးရဲ့တွေးတာကြံစီတာတော့မှလိုက်ပြီးတော့မသိနိုင်ရင်နောက်ကဝိပဿနာတင်ဖို့အရန်ခက်သွားပြီဒါကြောင့်မို့အဲ့ဒီစိတ်ကိုအရင်ဆုံးသိပါ တွေးတိုင်းသည်ကြံစည်တိုင်းသည်တတိထားရောမနေသေးနဲ့အတွေးတွေနဲ့ပေါင်းပြီးတွေးနေရတာ ချမ်းသာလိုက်တာလို့မြင်ခင်းမနေနဲ့အဲ့ဒါမောဟကြီးနဲ့ရောနေတဲ့စိတ်ကြီး ဒေဂာနာနီမှာကိုယ်စိတ်လေးကိုကဲငါစိတ်ကိုငါနိုင်အောင်များထိနိုင်ပြီလားအသေးကနာနီငါဘလို့သေးပါလဲလို့ကိုယ့်ကိုသုံးသပ်ကြည့်ဒီစိတ်လေးကဒါလောက်မျောပြီးတော့ရှောက်ပြီးတွေးနေတဲ့စိတ်နဲ့မြန်သေသွားရင်ဖြတ်သူချုပ်သွားရင်သွားရောကို့မှာသောတာပန်လည်းမဖြစ်တဂရာကံလည်းမဖြစ်အနာကံလည်းမဖြစ်အပယ်လေးပုံကလည်းဇလန်းမပိတ်သေးဘူးပုထုဇဉ်တွေဟာ ဒါကြောင့်မို့တစ်ပင်ပေါ်ထန်းသီးတွေအုံးသီးတွေကျွေကြတယ်ကြညံကြတယ်လို့ပဲဥထုဇဉ်တွေဟာရောက်ချင်ရောက်သွားတာအဲ့ဒါဘာကြောင့်လဲအဲ့ဒီဒီစိတ်ကိုမထိန်သိမ့်နိုင်လို့မထိန်သိမ့်တတ်လို့ထိန်သိမ့်ချောင်းဖြစ်တဲ့အကျင့်တွေကိုကြက်မထားလို့အဲကြောင့်တတိထား တတိထားစိတ်ကိုပေါ်တိုင်းပေါ်တိုင်းတတိထားနိုင်မှ နောက်ကဝိပဿနာရှုလို့ရမှာပါတတိတာထား ဒုံနိခာတလဟုနောတဲ့နှိတ်ကိုဖို့စိတ်ကိုစောင့်ထိန်ဖို့အတွက်ခက်တယ်အဲ့ဒီခက်တဲ့စိတ်ကိုပဲတတိကိုထား တတိထားစောင့်ကြည့်ကိုစိတ်ကိုကကိုထိမ့်ုံကလွဲပြီးမြေသူတဦးတယောက်ကမှကိုလာပြီးထိမ့်မပေးနိုင်ဘူးကိုစိတ်ကိုပဲထိရ တည်ထားစောင့်ကြည့် တိထားစောင့်ကြည့်တတိဟာပိုတယ်ဆိုတာမရှိဘူးကြောင့်တတိဟာလိုတယ်ဆိုတာပဲရှိတယ်တတိအားနည်းလို့တွေးနေရကြံစီနေရတယ်ဆိုတဲ့စိတ်တွေပေါ်ပေါ်ပေါ်ပေါ်သွားတာမိမိလောက်ကတတိထား တတိထားစောင့်ကြည့်ပေါ်တိုင်းသိပေါ်တိုင်းသိစိတ်တွေအတွေးတွေကိုပဲအရင်ဆုံးပေါ်တိုင်းသိတွေးတိုင်းသိကြံစီတိုင်းသိအရင်ဆုံးသိသိလာပြီဆိုမှဒီစိတ်လေးတွေအပေါ်မှာကိုမပိုင်တာအစိုးမရတာသုံးသက် ဝိပဿနာဉာဏ်နဲ့နာမောမှာအဲ့ဒါတဏမာနဒိဋ္ဌိတွေပြုတ်သွားငါစိတ်လို့စွဲတာတွေအယူလွဲတာတွေစွဲလန်းတာတွေအကုန်လုံးအဲ့ဒါအမြင်မှန်သွားလိမ့်မယ်လို့လေအနေဆာကိုမြင်လို့ဒုက္ခကိုမြင်လို့အနတ္တကိုမြင်လို့အဲ့ဒါအမှန်မြင်အမှန်သိအမှန်သိတော့ဒိဋ္ဌိပြုတ်တာပေါ့ အမှန်မသိလို့စွဲထားတာမှန်မသိတော့ငါစိတ်လို့စွဲထားတာငါကိုလို့စွဲထားတာကိုဒီစိတ်လေးတစ်လုံးကတေချာကြည့်လိုက်တော့ပဲကိုပိုင်နာမှမရှိတာကိုပြေးလိုက်ဒီပြေးလိုက်ကိုရောက်လိုက်ဒီရောက်လိုက်ကိုကြံလိုက်ဒီကြံလိုက်ကြံနေတဲ့စိတ်မှာဘယ်ဟာမြငါပိုင်နာရှိလို့လဲဘယ်ဟာမြငါအစိုးရတာရှိလို့လဲ အစိုးရတယ်ဆိုယူတဲ့လူပဲရှိနှမ်းတဲ့လူတွေပဲရှိတယ်အခုယူရနှမ်းကြဖြစ်နေရတာစိတ်ကိုယ်စိတ်ကိုအစိုးမရလို့ရသော်ဘုရားလည်းဒီစိတ်ပဲဟောတာပဲစိတ်တတဓမ္မထောသာဓုစိတ်တံတန်တံဒုက္ခဝဟံ စိတ်ကိုယဉ်ကျေးအောင်ဆုံးမနိုင်တဲ့ပုဂ္ဂိုလ်ဟာကောင်းလာပါပြီတဲ့စိတ်တန်တန်တန်ဒုက္ခဝံယဉ်ကျေးအောင်ဆုံးမထားတဲ့အဲ့ဒီစိတ်လေးဟာချမ်းသာအမျိုးမျိုးပေးပါလိမ့်မယ်စိတ်ငြိမ်အေးမှုတွေချမ်းမြေ့မှုတွေအဲ့ဒီစိတ်လေးအကုန်ပေးနိုင်တယ်အဲ့လိုလေစိတ်ကိုဆောင်းလျှောက်လိုက်တော့စိတ်ကစွမ်းရည်တွေရလာ တတိတွေအားကောင်းတဲ့အားကောင်းလို့ရင်စွမ်းရည်တွေတက်လာလိမ့်မယ်တဲ့မြတ်စွာဘုရားစိတ်ရဲ့စွမ်းရည်တွေရအောင်လုပ်တာဘယ်တရားလို့လို့နောက်ဆုံးတော့ဒီစိတ်ကိုထိန်းရတာရုပ်ဘက်ကလှည့်ရှုတော့လဲနောက်ဆုံးဒီစိတ်ချုပ်ချုပ်အောင်လုပ်ရတာဒီစိတ်ကလေးကိလေသာនិဝရဏတွေကင်းအောင်လုပ်ရတာစိတ်ကိုချုပ်အောင်ပိတ်အောင်ဆုတ်အောင်တော့လုပ်လို့မရဘူးပေါ့ စိတ်ရဲ့သဘောကသူ့သဘောသူကိုယ်ကသိတတ်ဖို့သိဖို့ပဲကိုယ်အလုပ်ကသိတဲ့အခါကျတော့ဘာတွေချုပ်သွားတာလဲချုပ်တယ်ဆိုတာនិဝရဏတရားတွေတော့ချုပ်သွားတာပေါ့အတွေးတွေမပေါ်နိုင်တော့ဘူးတာယုံသမီးအာယုံအာယုံတွေမပေါ်တော့ပဲနဲ့ပစ္စုပန်လေးမှာပဲနေတော့အဲ့ဒါကိုនិဝရဏတွေတော့ချုပ်သွားတယ်စိတ်ကြီးကတော့မချုပ်ပါဘူးဒီစိတ်ကြီးကတော့နိဗ္ဗာန်မဝင်မချင်း လက်ဖြောက်တစ်ချက်ဒီဂရေတသိမ့်တသိမ့်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်သူကသူတခါလည်းဖြစ်ပြသွားတယ်အစင်ကြီးပဲအဲ့ဒါကြီးကဆက်တိုက်သွားနေတာတတိတွေထားတော့တတိတွေအားကောင်းလာတဲ့အခါကျတော့အဲ့ဒီမှာသားကြောင့်တွေးတဲ့စိတ်မပေါ်ဘူးသမီးကြောင့်တွေးတဲ့စိတ်မပေါ်ဘူးတဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့မှာသားအယုံသမီးအယုံဆိုကာမိသန္တကိလေသာအယုံကာမဂုဏ်တွေကြံစီတဲ့စိတ်တွေအကုန်လုံး ငြိမ့်သွားတယ်အေးသွားတယ်ချုပ်သွားတယ်ဌိနမိတ်တရောနေတာမဟုတ်ဘူးတတိပဲရှိနေတာဆိုတော့ငိုင်မြည်တဲ့စိတ်တွေတွေဝေတဲ့စိတ်တွေနော်ဥဒိစ္စပြန်လွင်တဲ့စိတ်တွေကုတ်ကုတ်စားတဲ့နောင်တတဖန်ရတဲ့စိတ်တွေဗျာပါဒတဲ့ဒေါသတောကဖြစ်တဲ့စိတ်တွေအဲ့ဒါတွေအကုန်လုံးချုပ်သွားတာငြိမ့်သွားတာအေးသွားတာကိုပြောတာအဲ့ဒါဘလို့မှရမှာလေအဲ့တမာဒီလေးနဲ့

အပြက်တွေပဲမြင်နေရတာစိတ်ထဲမှာဖြစ်တာတွေမြင်ရတယ်ပြက်တာတွေမြင်ရဖြစ်ပြက်တွေမြင်ညင်းငွေ့လာနောက်တော့ဒီဟာကြီးအပြက်တော်ကြီးတဲ့မနေခြင်းတော့နောက်ကျကြောက်လာတာလန့်လာတာလွန်မြောက်အောင်ကြိုးစားလာအဲအဲ့ဒါညံစင်တွေပဲဥရိယဗျာညံဗယညံဆိုကြောက်လာ အာဒီနဝညာနိဗ္ဗိန္ဒညာဉာဏ်စင်တွေတစ်သိပြီးတစ်သိကြောက်လာတယ်ယွန့်လာတယ်စိုးရိမ်လာတယ်ညှိငွေ့လာတယ်အဲ့ရနေပါလို့လေနောက်ဆုံးတော့ဒီအပြက်တော်ကြီးတာမှာမနေကျင်တော့လို့လွတ်အောင်ကိုပြေးကျင်တော့ရုပ်ကြီးလည်းပြက်နာမ်ကြီးလည်းပြက်ဒီယုံနာအစင်ကြီးတွေဟာဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်နဲ့ဩတခါတည်း အပြက်တော်ကြီးတဲ့မှာနေရမြင်သမျှလည်းအကုန်ဖြစ်ပြက်ရှားသမျှတွေကလည်းအကုန်ဖြစ်ပြက်နံသမျှတွေစားသမျှတွေဩတလောကလုံးကသင်္ခါရသဘောအကုန်လုံးဖြစ်ပြက်နေတဲ့လောကကြီးပါလားလို့သင်္ခါရလောကကြီးကိုအကုန်သိသွားတာအဲ့တော့ဖြစ်ပြက်သင်္ခါရကြီးတွေထဲမှာကြာကြာကြည်ပါများကြည်ပါများတော့အငီးငွေ့လာတယ်ကြောက်ရွံ့လာတယ်ထိတ်လန့်လာတယ်နောက်ဆုံးတော့လွတ်အောင်ပြေးထွက်တာပေါ့ အဲ့တော့ကိုလောက်ရမှာဘာလို့တတိပဲအားကောင်းလို့တတိအားကောင်းရင်အခုပြောတဲ့ပထမအစဉ်ကိလေသာនិဝရဏတွေကင်းငြိမ်းပြီးတော့ချမ်းသာတဲ့စိတ်လေးရမယ်အဲ့ဒါချမ်းသာပဲအဲ့ဒီချမ်းသာအဲ့ဒါကသမထကနေရလာတဲ့ချမ်းသာပေါ့ဘာလို့လဲဆိုကိလေသာនិဝရဏတရားတွေကင်းလို့ရတဲ့ချမ်းသာ စိတ်လေးကြည်လင်းနေလို့ရတဲ့ချမ်းသာဒါသမထချမ်းသာဝိပဿနာပြန်ရှုအဲ့ဒီကြတော့ချမ်းသာလေးနဲ့ငြိမ်းနေလို့မရဘူးအဲ့ဒါကအဲ့ဒီစောစောစိတ်လေးတစ်လုံးကို ပိုင်ញင်လို့သိကျင်လို့စောင့်ကြည့်တာဝိပဿနာပြန်ရှုတော့အပြက်တွေပဲမြင်လာလိမ့်မယ်အဖြစ်ဩဒီခန္ဓာကြီးကဒီလိုပဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ကြီးပါလား တိုင်းသည်တွေးတိုင်းသည်တိတိတိတိပေးနေအဲ့ဒီတိတိတိတိပေးနေတာအဲ့ဒါသမထပဲပေါ်တိုင်းသိပါပေါ်တိုင်းသိပါတတိထားမှသိတာပါတတိမထားရင်မသိပါဘူး ကိလေသာငြိမ်းအေးစေတတ်တာတမထာတမေတိတိတမထောဒီဝရဏတရားတွေငြိမ်းအေးသွားအောင်လို့လှုပ်ထားတာငြိမ်ဝတ်သွားအောင်လို့လှုပ်ထားတာဘယ်လိုလုပ်ရမလဲတမာရီအားကောင်းတတိထားလို့ငြိမ်ဝတ်သွားတာကိလေသာတွေဝင်ခွင့်မရတော့လွှမ်းမိုးခွင့်မရတော့စိတ်ကိုချဲလဲခွင့်မရတော့အဲ့ဒီကိလေသာတွေကြောင့်ဆင်းရဲတယ်ဒေါသတွေဖြစ်ရတယ်တောကတွေဖြစ်ရတယ် အဲ့ဒါဘာကြောင့်ဖြစ်နေတာတော့အဲ့စိတ်ကို မထိန်လို့အဲ့စိတ်ကိုမထိန်နိုင်လို့ဒေါသရဲ့အာယုန်နေတောကရဲ့အာယုန်နေနောက်ပဲလိုက်ပြီးတွေးတွေးတွေးတွေးတွေးတွေးပြီးတော့နောက်ဆုံးကျတော့ခန္ဓာကိုယ်အနာရောဂါဖြစ်ရတဲ့ဘဝထိရောက်သွားစိတ်မနိုင်လို့အဲ့ဒါကြောင့်မို့ဘယ်သူမှတော့တန်းပြီးတော့မနိုင်ဘူးစိတ်ဒီလိုပဲတတိထား ကြိုးစားကြိုးစားလှုပ်ရင်းလှုပ်ရင်းနဲ့နောက်ပိုင်းတော့ထိမ့်တက်လာဖြစ်ကြောတွေမရှိတော့ဘူးဘုရားကတွေးနေတဲ့အတွေးကြီးဟာတနှုတ်နှုတ်တနှုတ်နှုတ်ဆင်းရဲနေတိုင်းအခုကျတော့ခဏလောက်ဖြစ်ပြီးတော့သူပြတ်သူပြတ်သွားတာဘုရားကပူလောင်နေစိတ်တွေဖြစ်လိုက်ရတာအခုကျတော့အဲ့ဒါမျိုးမရှိတော့ဖြစ်တဲ့ခဏလေးပဲပြီးရင်ကိုယ်ကတတိတွေထားပါများတော့အဲ့ဒါတွေကချက်ချင်းပျောက်ထွက်သွားတယ်အဲ့အတွေးတွေ ကိလေသာအယုံကာမဂုဏ်ဘာကြံစီမှုဘာတွေးတော်မှုဖြစ်ဖြစ်စိတ်မှာတရားကျင့်ထားတဲ့ပုဂ္ဂိုလ်ခဏပဲဖြစ်ပြီးပျောက်ပျောက်ပျောက်ပျောက်တော့ကိုကစိတ်ကိုနိုင်နှင်းအောင်အဲ့ဒီတွေးတဲ့စိတ်အကုသိုလ်စိတ်တွေအစားကိုကုသိုလ်စိတ်တွေကိုအစားထိုးထိုးထည့်တာတတိနဲ့စောင့်ဆောင်ကြည့်တာစောင့်ဆောင်ရှုတာတတိအားကောင်းအောင်ထားတာတတိထား တတိထားရင်ကိလေသာအပူတွေငြိမ့်တယ်ချမ်းသာတယ်အေးငြိမ့်တယ်တတိအားကောင်းနေတဲ့ပုဂ္ဂိုလ်တွေရှုဝိပဿနာရှုစိတ်လေးတစ်လုံးပေါ်တာဆိုမရတဲ့သဘောလေးမမြဲတဲ့သဘောလေးဆင်းရဲတဲ့သဘောလေးလက္ခဏာကြီးသုံးပါးနဲ့တင်ရှုအဲ့ဒါဝိပဿနာဉာဏ်ပဲကူးမဲ့ပုဂ္ဂိုလ်ကအဲ့ဒါနာမ်ကမ္မထံကနေမှဝိပဿနာရှုတာ တင်းနာကြိုသွားပြီးတော့စိုက်ကြည့်နေရတာမဟုတ်ဘူးနော်ညွတ်တဲ့စိတ်ကလေးကိုမြောင်ကြည့်ရမှာတင်းနာကိုသွားသိတဲ့စိတ်တောက်နာကိုသွားသိတဲ့စိတ်ထုံနာကိုသွားသိတဲ့စိတ်စိတ်ညွတ်တဲ့စိတ်ကိုမြောင်ကြည့်ထုံတယ်ထုံတယ်ဆိုပြီးတော့တင်ညာပေးပြီးအဲ့နာမှာ ကြည့်နေရတာမဟုတ်ဘူးအဲ့ဒါရုပ်ကိုမရှုနဲ့ဒါကနံကမ္မထံတက်တက်နံလေးတစ်လုံးဟာနံရသဘောပါနမတိတိနာမညွတ်တတ်တာပဲရှိတယ် အာယုံလေးတွေကိုညှွတ်တတ်တယ်အဝေးအာယုံအနီးအာယုံတတိထားလှုပ်ချင်တိုင်းလှုပ်မပေးနဲ့နော်အဲလှုပ်ချင်တယ်ဆိုတဲ့စိတ်ကဒါလေးပါဖောက်ပြန်လာလို့ तू ကပေါ်လာတာဒါလေးပါမပေါ်ခင်တော့အဲလှုပ်ချင်တဲ့စိတ်ကမပေါ်ပါဘူး ကြွခြင်းတဲ့စိတ်ကမပေါ်ပါဘူးဒါလေးပါးတွေဖောက်ပြန်လာတဲ့အခါကျတော့မလှုပ်ခြင်းနဲ့ကြွခြင်းနဲ့မခံနိုင်တော့ဘူးမရတော့ဘူးလှုပ်ကိုလှုပ်ခြင်းအောင်လှုပ်မယ်ဆိုတာအဲအဲ့ဒါစိတ်ရိုင်းနေစိတ်ကြမ်းနေကိုယ့်ရဲ့တန်တာမှာကိန်းနေတဲ့စိတ်တွေအဲ့ဒါဦးဇင်းတို့ဒကာဒကမတွေအဲ့ဒီစိတ်ကြမ်းစရိုက်ကြမ်းဒေါသကြမ်းအဲ့ဒါတွေကဘဝကြမ်းခန္ဓာကြမ်းတွေကိုအကျိုးပေးမဲ့စိတ်အစဉ်တွေပါပဲ။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 ကိုယ့်ရဲ့အမြတ်ကအဲ့ဒီမှာဝိပဿနာဉာဏ်နဲ့ရလိုက်မှာအဲ့ဒီစိတ်ကြီးနဲ့မပေါင်းနဲ့လှုပ်ခြင်းနဲ့စိတ်ကြီးနဲ့မပေါင်းနဲ့ကြွားခြင်းနဲ့စိတ်ကြီးနဲ့မပေါင်းနဲ့အဲ့ဒါစိတ်ရိုင်းနေကိုယ့်ရဲ့စိတ်ရိုင်းနေစိတ်ယုံမာတွေနဲ့မပေါင်းနဲ့ လိုက်လျောမပေးနဲ့ခန္ဓာကိုယ်အထိုင်ဟာတဲချက်လောက်ထတာတော်တယ်ကြက်တယ်သွားတဲ့လူကအိမ်ကကြက်ဖမ်းသွားပြီးတော့မှသူ့ကိုတိုင်ချီထားပြီးတော့မှအတန်ပြုတ်တော့မှတောချက်ကလာမှညှုတ်ကွင်းနဲ့မိအောင်ဖမ်းအခုလည်းပဲမလှုပ်မပြင်းမနဲ့တတိထားခိုင်းနေတာတိခံခိုင်းနေတာကညင်းသေးခြင်းလို့မဟုတ် အဲ့ဒီလိုမလှုပ်မပြင်းမနဲ့သီးခံနေလိုက်တဲ့အချိန်မှာထွက်လာပြီလေစောစောတုန်းကတရားမထိုင်ခင်တုန်းကအဲ့လိုထွက်လာ ထွက်ပါဘူးပြင်လို့ရတယ်မလို့ရတယ်ရတယ်ကြွလို့ရတယ်ဆိုတော့ပြင်ပေးမပေးကြွပေးလုံပေးနေတော့ဟောဘာထွက်လာလို့လဲတရားထွက်ဘူးလေကြမ်းထမ်းတဲ့ဒေါသတွေလည်းဖြစ်မလာဘူးလေအခုကျတနှုတ်နှုတ်ဆင်းရဲတဲ့ဒေါမနတာလည်းဖြစ်လာတာခက်ထန်ကြမ်းထမ်းတဲ့ဒေါသကြီးတွေလည်းဖြစ်လာတယ် လှုပ်ခြင်းနဲ့ပြင်းခြင်းနဲ့မခြင်းနဲ့ကြွခြင်းနဲ့မရတော့ဘူးဆိုရဲအဲ့ဒါဒီထွက်လာအဲ့ထွက်လာတဲ့စိတ်တွေကိုအကြမ်းသားတွေကိုအဲ့ဒါအခုကြည်ခိုင်းနေတာအခုကြည်တအောင်ကြည်အလေးချင်းလှုပ်ပြီးကြည်အသေးတအောင်ကြည်ဒေဂာနာနီအဲ့လိုလာမှာလှုပ်ခြင်းလည်းလှုပ်မရဘူးကြွခြင်းလည်းကြွမရဘူးပြင်ခြင်းလည်းပြင်မရတဲ့အချိန်မှာ ကိုယ်စိတ်ကဘယ်ထားမှလဲနော်ရဲနေတဲ့တန်တုံးကြီးပူလောင်းနေတဲ့တန်တုံးကြီးအဲ့ဒီတန်တုံးကြီးပေါ်ရင်ကောင်ဘလို့မှနားလို့မရခုလည်းပဲခန္ဓာကြီးကဒီကနာနီးကျတော့နှိမ့်ဆက်ပြီအဲ့နှိမ့်ဆက်တဲ့ဖောက်ပြန်တဲ့ရုပ်ကြီးကိုနာကညှော့မှာတင်နာသွားညှော့လိုက် တောက်နာသွားညှော့လိုက်ဥရာသွားညှော့လိုက်ကြိုက်တာသွားညှော့လိုက်ညှော့မှာ ညှို့တဲ့အခါကျတော့ခန္ဓာကြီးကလည်းဆင်းရဲနေပြီစိတ်ကဘယ်ထားမှမသိတော့အဲ့မှာဒိဋ္ဌိတွေကပ်ပြီးတရားမလောက်ခဲ့ဘူးတဲ့ပုဂ္ဂိုလ်ကဒီယုတ်ကြီးကိုလည်းငါယုတ်လို့စွဲပြီးဒီစိတ်လည်းငါစိတ်လို့စွဲထားတဲ့ပုဂ္ဂိုလ်ကသွားပြီးအဲ့မှာငါနာလိုက်တာငါကြိုက်လိုက်တာငါပူလိုက်တာနဲ့ယုံမှမသိနာမှမသိနဲ့တရားမဲ့ဘဝရောက်ပြီအဲ့ဒါမြတ်စွာဘုရားချက်သားတို့အဲ့ဒါမင်းတို့လူဖြစ်ကြိုးမနှက်ဘူးတဲ့ ရောစာဝတ္တတတံဇီဝေနော်အဲ့ဒါတတရားနေပင် နေရာညာတော်လည်းပဲဘာမှကိုယ့်အတွက်အကျိုးမများလိုက်ဘူးတဲ့ဘာလို့လဲဆိုတော့ယုံမှန်းမသိနာမှန်းမသိနော်ဩခုတရားရှုထားတဲ့ပုဂ္ဂိုလ်ကဩဒါရုပ်ရဖောက်ပြန်တဲ့သဘောရုပ်ဖောက်ပြန်လို့နံပြောင်းပြောင်းညှို့နေတာပြောင်းညှို့တဲ့နံကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ် ဟောက်ပြန်နေတဲ့ယုတ်ကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ဆိုတော့ဒီယုတ်နဲ့ဒီနံရဲ့အပေါ်မှာဟောတဏမာနဒိဋ္ဌိတွေအကုန်ခွာပြီးတော့သူကနေလိုက်တာဟောစိတ်လေးကလွတ်လို့ငြိမ့်လို့အေးလို့သူကသူဖောက်ပြန်တာသူသဘောငါသဘောမှမဟုတ်တာလေးလျူရှုထားလိုက်တာတစိမ့်ပြင်းပြင်းရှုထားလိုက်တာကိုယ်ခန္ဓာကိုယ်ကြီးကို ငါကိုလို့ဟောမတတ်မှတ်တော့မတတ်မှတ်တော့ငါကိုလို့ငါဥစ္စာလို့မတတ်မှတ်တော့အဲ့ဒါမှ အသေးတတ်တဲ့ပုဂ္ဂိုလ်ဖြစ်မှာဒီယုံနဲ့ဒီနာဟာသူ့သဘောသူ ဆောင်းနေတာလဲသူကမြင်သွားတာအဲ့ဒါကြောင့်မို့ဒီယုံဖောက်ပြန်တိုင်းဖောက်ပြန်တိုင်းမှာဒီနာလေးပြောင်းပြောင်းညှို့တာကိုတတိထားဆောင်းရှု တတိထားစောင့်ရှုလို့ပြောတာတတိတမာတိဉာဏ်နေပညာတွေနဲ့ဒါတွေနဲ့ဒီစိတ်ကိုအာယုံမောမှာတင်ပြီးတော့သုံးတတ်နေရတာသူသဘောသူဆောင်းတာလေးသူ့လို့သူလုံနေတာလေး မမြဲတဲ့သဘောလေးအစိုးမရတာလေးဩဒီစိတ်ကလေးတစ်လုံးဟာငါစိတ်လို့လောက်ခဲ့တဲ့စိတ်တကယ်တမ်းကြည့်လိုက်တာအစိုးမရပါလားစိုးမရတဲ့စိတ်မမြဲတဲ့စိတ်ဖောက်ပြန်ပြောင်းလဲနေတဲ့စိတ်တဘာဝအနိစ္စတဘာဝဒုက္ခတဘာဝအနတ္တတွေသဘောလေးနဲ့ထိုင်ကြည့်နေရတာ တီခံဆောင်ရှုလွယ်လွယ်နဲ့သွားပြီးအလိုမလိုက်နဲ့လွယ်လွယ်လေးနဲ့အလိုမလိုက်နဲ့လွယ်လွယ်လေးနဲ့အလိုမလိုက်နဲ့လှုပ်ချင်တဲ့စိတ်နဲ့ပေါင်းလိုက်ပြင်ញင်တဲ့စိတ်နဲ့ပေါင်းလိုက် ပေါင်းမှများပေါင်းမှများတော့ ပေါင်းမရတဲ့အချိန်ကျတော့အဒုက္ခရောက်တာပေါ့ကိုလှုပ်ချင်တိုင်းလှုပ်မရတဲ့ဘဝရောက်သွားအကျင့်အတင်းကြဖြစ်လာဒေါသတွေပဲအဲ့ကျတော့ထွက်လာဒါတည်းမျက်လုံးကြီးတွေပြူထွက်ပြီးတော့တရားမှာကြောက်တာတစ်မျိုးခန္ဓာကြီးကနှိပ်စက်တာတစ်မျိုးကိုယ်စိတ်ကဘယ်ထားမှမသိတော့အဲ့ဒါကိုအခုဒီတထိုင်နဲ့နဲ့အခုနှစ်နာရီထိုင်ခိုင်းတယ်ဆိုတာဥစဉ်ကဒီဓာတ်လေးပါးတွေဖောက်ပြန်လိုက်တက်လိုက်ဖြစ်လာမှာ ဖြစ်လာတဲ့ဟာရဲ့အပေါ်မှာဒကာဒကမတွေသိခံပြီးတော့ရှုတတ်အောင်လို့ကြောင့်မို့ဦးဇင်းက2နာရီလောက်ထိုင်ခိုင်းတာပါညင်းတဲ့ခြင်းလို့ကြာကြာဟွာဖြစ်ခြင်းလို့မဟုတ်ပါဘူးဒီလောက်လေးမှသိခံပြီးကြိုးစားပြီးတော့လုံမထားရင်ကိုတေကာနာနိဝေဒနာတွေကဘလို့တွေဘလောက်ကြာကြာဘလို့ခံမှမသိဘူးဘလို့နေရာမှမသိဘူးအဲ့ဒီအချိန်ကျမှဦးဇင်းတို့တရားဓမ္မတွေကဲခြင်းလို့သွားကဲလို့လည်းမရဘူး သူလည်းပဲရောက်မှမသိဘူးကိုလည်းပဲပေါက်မှမသိဘူးဒါမှမဟုတ်အခုတထိုင်တထိုင်တွင်းမှာဦးဇင်းတို့တရားဓမ္မတွေကိုစိတ်လေးပြောင်းတတ်အောင်လို့အာကုသိုလ်စိတ်ကနေကုသိုလ်စိတ်ကိုပြောင်းတတ်အောင်လို့လေ့ကျင့်ပေးနေတာပါစိတ်ကဒီတိုင်းလွတ်ထားလို့အကြည့်ပါလားအခုမတွေးပါဘူးဆိုဘလောက်တွေးတတ်လဲမကြံပါဘူးဆိုကြံညာကြံနေတာအဲတွေးချင်တာတွေးကြံချင်တာကြံ လှုပ်ချင်အောင်လှုပ်ရောက်ချင်အောင်ရောက်ပေါက်ချင်အောင်ပေါက်နေတဲ့စိတ်တွေအဲ့ဒါအာဟုသူစိတ်တွေအဲ့ဒါအပယ်လေးပုံကိုဝုန်းဆိုကြောက်သွားအောင်ချောက်ဆွဲချောက်သွားမယ့်စိတ်တွေအဲ့ဒီစိတ်တွေကိုတတိထာတတိထာဟောတတိအားကောင်းလာတဲ့အခါကျအနိစ္စလက္ခဏာဉာဏ်ဒုက္ခလက္ခဏာဉာဏ်အနတ္တလက္ခဏာဉာဏ်ဆိုပြီးတော့ဝိပဿနာဉာဏ်နေနဲ့ကောက်ရှုတော့ တရားရှုတယ်ရှုတယ်ဆိုနောက်ဆုံးတော့ဒီယုံနဲ့ဒီနံဘောပဲရှုတာဘယ်မှသွားရှုရမှာမရှိဘူးအဲ့ဒါဒီယုံနဲ့ဒီနံဘောပဲတရားဆိုတာရှုရရှိတာနောက်ဆုံးတော့တရားရှုတယ်ဆိုတော့ဒါပဲအဲ့တော့ဘာလို့လဲတမာတိလို့ရင် မြင်တာပေါ့တမာတိမရှိရင်မသိဘူးတမာတိမရှိတဲ့လူကအခုဘလောက်ဟောနေနေစိတ်ပဲနေမှန်းကိုမသိဘူးစိတ်ကဘယ်ကပေါ်လာတာလဲမိုးပေါ်ကကြလာတာလားဟိုဟာလားဒီဟာလား ဒါမျိုးဖြစ်နေတာဘယ်ဟာမှကြမလားနားနဲ့အတန်နဲ့တိုက်လိုက်လို့ဒိုင်းဆိုပေါ်တဲ့ကြာတိသိကလည်းအဲ့ဒီအကြောင်းကြောင့်သူကသူပေါ်လာတာအကြောင်းမရှိဘဲနဲ့အဲ့ဒါပေါ်လို့မရဘူးအကြောင်းမရှိရင်ဘလို့မှပေါ်လို့မရဘူးသူအကြောင်းကြောင့်သူအကျိုးဖြစ်နေတာအဲ့စိတ်လေသူ့လိုလိုပေါ်လာသူ့သဘောပဲသူ့သဘောသူ့လိုလိုသူ့အတူဖြစ်နေတဲ့စိတ်ကလေးကိုပဲ မိမိကဘာလို့ရမှာတတိထားတတိထားတတိထားနေတော့တမထားစောင့်ပြီးတော့အဲ့ဒါလေးကိုပြောင်းလဲတဲ့သဘောလေးချုပ်သွားတဲ့သဘောလေးမမြဲတဲ့သဘောလေးအစိုးမရတာလေးမပိုင်တာလေးတွေကြည့်တော့အဲ့ဒါဝိပဿနာဟောတမထနဲ့ဝိပဿနာနာလေးတစ်လုံးရဲ့အပေါ်မှာ ရုပ်တွေပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းမှာပြောင်းပြောင်းပြောင်းပြောင်းပြနေတာကရုပ်တမျိုးပြီးတမျိုးပြောင်းပြနေရတာရုပ်အဲ့ဒီရုပ်တွေပြောင်းလို့သွားသွားကြီးညွတ်ညွတ်ညွတ်ညွတ်သိတဲ့နာဟောရုပ်နဲ့နာနဲ့ကလည်းဉာဏ်နဲ့မှကွဲလာတယ်အဲ့တော့နာရဲ့လက္ခဏာကိုဒီနေ့ရှုတာနာရဲ့သဘောကဘာတော့နာရဲ့သဘောကဘလို့ဆောင်ရလဲအဲ့သူပေါ်ရင်ပေါ်တိုင်းသိတာပဲ ဒီဒါလေးပါဖောက်ပြန်တဲ့ဝေနာတွေမပေါ်ရင်တော့သွားမသိပါဘူးသူကအိမ်တွေးလိုက်အလုပ်တွေးလိုက်ဟိုတွေးလိုက်ဒီတွေးလိုက် တွေးနေတာပါအခုဒါလေးပါလဲဖောက်ပြန်ရောမတွေးတော့ဘူးသူကအဲ့ဖောက်ပြန်တဲ့နေရာသွားသိနာရာကြီးထုံနာကြီးကျင်နာကြီးပေါ်မှာ သွားပြီးတော့ငါနာတယ်လို့တောင်မှသွားသိလိုက်သေးတယ်အဲ့ဒါဒိဋ္ဌိငါကြိုက်တယ်ဟောငါလို့စွဲလိုက်တာနဲ့အယူမှားသွားတယ်

ဘယ်သူမှနေနေမရဘူးအပယ်လေးပုံမဲ့အများကြီးပြန်ဆင်းတာဘာကြောင့်လဲဆိုတော့ဒုက္ခအာယုံဒုက္ခအာယုံအာယုံနှမျိုးပေါ်လာရင်ဒုက္ခရဲ့စိတ်ကဆွဲနှစ်သွားတာဒုက္ခရဲ့ဆွဲနှစ်တဲ့စိတ်အခုလဲခန္ဓာကိုယ်ဓာလေးပါးဖောက်လဲဖောက်ပြန်ရောဟောစိတ်ကဆွဲချသွားတာဓာလေးပါးဖောက်ပြန်တော့ တိထားစောင့်ကြည့်ပါဒီစိတ်လေးอ่ะ အရေးကြီးဆုံးပဲတဲ့ဒီစိတ်လေးမထိန်နိုင်ရင်ဒုက္ခဖြစ်ကြတာ လှုပ်ခြင်းနဲ့စိတ်ပေါ်တိုင်းသွားလှုပ်မပေးပါနဲ့ပြင်ကျင်နဲ့စိတ်ပေါ်တိုင်းပြင်မပေးပါနဲ့လှုပ်ခြင်းနဲ့ပြင်ကျင်နဲ့ကြွခြင်းနဲ့မခြင်းနဲ့ဆိုတဲ့စိတ်တွေအဲ့ဒီစိတ်တွေကိုမလိုက်လျောနဲ့မြင်အောင်လာကြည့်ညောလည်းမနေပါသေးနဲ့ ညောလည်းမနေပါစေနဲ့တတိထား သတိထားစောင့်ကြည့် ခေါင်းလေးနှက်ပေးရခြင်းခါလေးဆန့်ပေးကြတယ်အဲအဲ့ဒါအဲ့ဒါစိတ်ထွက်လာစိတ်ထွက်လာအဲ့ထွက်လာတဲ့စိတ်မြင်အောင်ကြည့်တတိထားဆန့်ကျင်တယ်ဆိုတဲ့စိတ်ခါကြီးကိုပြန်ပြီးတော့အောက်ချကျင်တယ်ဆိုတဲ့စိတ်ခါကြီးကနည်းနည်းလေးချတက်ပေးလိုက်ပြန်ပြီးချပေးလိုက်အဲ့အဲ့စိတ်ကိုမြင်အောင်ကြည့် တွေးတိုင်းသိကြံစီတိုင်းသိကိုယ်လောကတတိထားဖို့ပါပဲတတိထားရင်သိတယ်စိတ်စိတ်ချင်းကြည့်ရတာအရိယာဖြစ်သွားတဲ့ပုဂ္ဂိုလ်တဲ့အဲ့စိတ်ကိုနိုင်နေဒီစိတ်ကိုအများရန်စောင့်ကြည့်နိုင်သွားတာ ။ဒါကြောင့်မို့အနာဂံတည်တဲ့ပုဂ္ဂိုလ်ကြီးများဆိုဘယ်သွားဆိုခြေလမ်းဘလောက်သွားတယ်ဆိုတာသူတို့အကုန်သိနေတာ။ဘာလို့လဲဆိုတော့သူတို့ကတတိတွေအားကောင်းလို့သိတာပေါ့။တတိအားမကောင်းဘယ်သိ။မြဲတမ်းသူတို့ကခန္ဓာကိုယ်ကြွားတိုင်းလှမ်းတိုင်းခြားတိုင်းနမ်းတိုင်းစားတိုင်းအကုန်လုံးတတိတွေထားနေတာ။ တတိထားတတိပဋ္ဌာန်တရား၄ပါးအစိတ်တ ानु ပဒနာတတိပဋ္ဌာန်စိတ်တလုံးကြိုက်တဲ့ပုဂ္ဂိုလ်ကစိတ်နဲ့ရှုပြီးတက်သွားရုံပဲ ကာယ ानु ပဒနာနှစ်သက်တဲ့ပုဂ္ဂိုလ်ကကာယ ानु ပဒနာကမ္မထံတမျိုးမျိုးပွားပြီးတက်ယုံမယ်ဒီနေ့ကပေးခဲ့တဲ့ဝေဒနာ ानु ပဒနာကြိုက်တဲ့ပုဂ္ဂိုလ်ဝေဒနာနဲ့ရှုထက်တတိပဋ္ဌာန်တရား၄ပါးတဘာဘာတာပွားနေသမှာရှုမှတ်ပွားများနေရင်ဒုက္ခတန်တန်ကြိတ်တတိတဲ့ဒုက္ခရဲ့အဆင်းရောက်သွားမှာပဲ နိဗ္ဗာန်ရောက်မှာပဲတတိအားနဲလို့မျောနေလို့တွေးဝင်နေတဲ့စိတ်တွေများနေလို့ဉာဏ်တွေကမပွင့်တာစိတ်ကလေးကပကတိဖြူစင်နေတဲ့စိတ်လေးဥပကိလေသာတွေလွှမ်းမိုးခံနေရတာလောဘတွေဒေါသတွေမောဟတွေတောကတွေဒါကြောင့်မို့စိတ်ကကြည်လင်တောက်ပမှုမရှိတာ တတိထားစောင့်ကြည့်နေသဒုက္ခအနတ္တလက္ခဏာဉာဏ်၃ပါးနဲ့ဆင်ញံသုံးသပ်နိုင်တဲ့ပုဂ္ဂိုလ်ကဆင်ញံသုံးသပ်ပါကိုယ့်ရဲ့စိတ်လေးရဲ့အပေါ်မှာတွေးတိုင်းသိဉာဏ်စီတိုင်းသိ တိုင်းသိကြံစီတိုင်းသိပါ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 သွားပြီးအနေဆအနေဆလို့ရွတ်တာမဟုတ်ဘူးသဘောအနေဆကိုမြင်အောင်ကြည့်လိုက်တာမမြဲပါလားဒီစိတ်လေးကအစိုးမရပါလားကိုယ်တိုင်လည်းသိလားအဲ့ဒါသိလာအောင်လို့အနေဆညာနဲ့သုံးတတ်တဲ့ပုဂ္ဂိုလ်ကလည်းအနေဆလက္ခဏာညာနဲ့သုံးတတ်ဒုက္ခသဘောကိုပဲသုံးသပ်ခြင်းတဲ့ပုဂ္ဂိုလ်ကလည်းဒုက္ခလက္ခဏာတစ်လုံးနဲ့သုံးသပ် အနတ္တလက္ခဏာညာနဲ့သုံးသပ်တဲ့ပုဂ္ဂိုလ်ကလည်းအနတ္တလက္ခဏာညာတစ်ခုနဲ့သုံးသပ်အဲ့လိုသုံးသပ်ရင်သုံးသပ်ရင်နဲ့မိမိကဘဝတန္တရာမှာအနိစ္စလက္ခဏာညာအာတန်တဲ့ပုဂ္ဂိုလ်ကနောင်ဖျားရှင်နေနဲ့တွေ့တဲ့အခါကျတော့မြတ်စွာဘုရားအနိစ္စလက္ခဏာဟောတာတိုင်းဆိုမညံပူညာရတာပဲဒုက္ခလက္ခဏာညာနေသုံးသပ်ခဲ့တဲ့ပုဂ္ဂိုလ်နဲ့တွေ့တော့လေဖျားကဩဒီပုဂ္ဂိုလ်ကအရင်တော့ကတော့ ဒုက္ခလက္ခဏာဉာဏ်နဲ့သုံးသပ်ခဲ့တဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့သူ့ကိုဒုက္ခလက္ခဏာဉာဏ်နဲ့သုံးသပ်တဲ့ပုဂ္ဂိုလ်ဒုက္ခလက္ခဏာကြောင့်ဟောပညာဖွညာရတာပဲအနတ္တလက္ခဏာဉာဏ်နဲ့ထိုးဖောက်ပြီးတော့ရှုခဲ့တဲ့ပုဂ္ဂိုလ်ကလည်းမြတ်စွာဘုရားအနတ္တလက္ခဏာဉာဏ်နှလုံးသွင်းပြီးတော့ရှုခိုင်းတာဒါတဲ့အနတ္တလက္ခဏာဉာဏ်ပေါက်ထွက်သွားတာဟောမက်ဖို့ရတယ် အဲ့တော့ဘလို့လောက်ရတာလဲဆိုကိုအရင်ကလောက်ခဲ့တဲ့အကြောင်းတွေကြောင့်ရတာကိုကအရင်ကအဲ့ဒါတွေရှုခဲ့တဲ့အကြောင်းတွေမရှိမရှိဘူးဆိုရင်ဘုရားကလည်းပေးလို့မရဘူးအဲ့တော့ဒါပါရမီတွေဖြည့်နေရတာဒီဘဝမှာမဲ့ညာပုံညာရမသွားရင် နောက်ဘုရားရှင်တွေနဲ့တွေ့တဲ့အချိန်တွေနောက်ထက်နတ်ပြည်မြမပြည်တွေတက်သွားလို့လဲအဲ့ဒီမှာလဲကို ရှုခဲ့တဲ့တရားတွေ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 တိတိတိတိနေတာဒီသမထတွေ့တိုင်းသိတွေ့တိုင်းသိကြံစီတိုင်းသိအဲ့ဒီကနေအခု မမြဲတဲ့သဘောပြောက်သွားတဲ့သဘောလေးဟာဩသူသဘောသူ ဆောင်နေပါလားမမြဲပါလားမမြဲပါလားဆိုအဲ့ဒါဝိပဿနာဉာဏ်အဲ့ဒါအနိစ္စလက္ခဏာဉာဏ်အဲ့ဒါမမြဲတာကိုမြင်တာ အစိုးမရတာရှုနေအနတ္တလက္ခဏာညာဩငါစိတ်ငါစိတ်နဲ့ပြောနေဘာမှအစိုးမရပါလားမတွေးချင်ပါနဲ့ပြောလဲတွေးနေတာမကြံစီပါနဲ့လို့ပြောတယ်မရဘူးကြံစီနေတာပူလောင်တဲ့ပူလောင်တရားတွေဆင်းရဲတရားတွေကိုမတွေးချင်ပါဘူးပြောနေအဲ့ဒီပဲစိတ်ကရောက်ရောက်သွားတာအဲ့ဒီကိုစိတ်ကရောက်ရောက်သွားတာအဲ့ဒီလိုကိုမပိုင်လို့အစိုးမရလို့ပေါ်ကြပေါ်ရောက်ချင်ရောက်တဲ့စိတ်လေးဟာ ဩငါစိတ်မဟုတ်ဘူးအနတ္တလက္ခဏာဉာဏ်လေးနဲ့တင်ပြီးသုံးသပ်ဘုရားအဲ့ဒီလိုအမျက်မပြတ်ဖောက်ပြန်ပြောင်းလဲနေရလို့ဘုရားကအဲ့ဒါဒုက္ခထုံဒုက္ခကအစစ်ကြီးတဲ့မဖြစ်ပါနဲ့မပြတ်ပါနဲ့မပြောင်းပါနဲ့လို့အမိန်လည်းပေးလို့မရအဲ့ဒါ ဒုက္ခခန္ဓာအစစ်ကြီးအဲမှာသင်္ခါရဒုက္ခကိုမြင်တာဖောက်ပြန်ပြောင်းလဲနေတဲ့သင်္ခါရတွေရဲ့သဘောတွေဉာဏ်နဲ့မြင်အောင်ကြည့်ဝေနာကျင်းကြံရှိပြီးတော့ဒါလေးပါးပေါ်မှာညွတ်နေသေးတဲ့ပုဂ္ဂိုလ်ကအဲ့ဒီညွတ်ညွတ်သွားသွားနေတဲ့စိတ်လေးကိုတော့မြင်အောင်ကြည့်အဲ့စိတ်လေးသွားသွားညွတ်နေသေးတာလှုပ်ချင်နေတာပြင်းညင်းနေတာ ကြွခြင်းနေတာဘလို့လောက်ရမလဲလို့စဉ်းစားနေတာအဲစဉ်းစားနေတဲ့စိတ်တွေကိုမြင်အောင်ကြည့်စိတ်ဓာနုပဒနာဆိုလွယ်လွယ်နဲ့တော့မရဘူးဒီစိတ်လေးတစ်လုံးဟာလွယ်လွယ်နဲ့တော့မရဘူးတတိထားတတိကိုမအားရန်မနာရန်ထားတာ တတိကိုအာကောင်းတဲ့အာကောင်းထားဘူ၅ပါးကိုလက်ကင်ထားပြီးတော့ကြိုးစားယူရစိတ်က အကုသိုလ်တွေလည်းပဲတွေးနေတာကြံစည်နေရတာကိုအဟုတ်ထင်နေတာအဲ့ဒါလောဘဒေါသမောဟတွေနဲ့ဖုံးလွှမ်းနေတဲ့စိတ်ကြီးအဲ့ဒီစိတ်ကြီးကကိုယ်ဒုက္ခပေးမဲ့စိတ် တတိထားတတိကိုမအာရမနာရထားအာနောက်ဆုံးချိန်မြန်ရောက်ရင်တတိတစ်ချက်ငါလွတ်လို့မရဘူးတတိလွတ်တာနဲ့သွားမှာပဲရသော်ဘုရားရှင်လက်ထက်ကယဟန်တော်တစ်ပါးတုတူမလှူထားတဲ့သင်္ကန်းလေးဒေဂာနန်းကြီးသွားဆွဲလိုက်တာတော့ဖြတ်ဆိုသေပြီးတော့ သင်္ကန်းဆွဲပိုးကောင်တွေသွားဖြစ်တယ်လူတွေဆိုတာအိမ်တွေနဲ့သားတွေနဲ့သမီးတွေနဲ့တောင်းမမြတ်စွာဘုရားဆွဲလန်းနေဥပါဒံနေနဲ့ဘဝတွေဖုံးလန်းပြီးတော့ဒေလိုက်လာဒေလို့ကတော့တလိษံနဲ့ငရဲပဲเนาะတဲ့အဲ့စိတ်ကိုခု ပြောင်းအာဟုသိုလ်စိတ်ကနေကုသိုလ်စိတ်အစာထိုးထိုးထည့်တာဘာတွေနဲ့ထည့်တတိအားကောင်းလို့ပြီးထည့်ရတတိကိုပဲအားကောင်းလို့ရတာတတိအားကောင်းမှအာဟုဆိုကဝင်ခွင့်မရတော့တာနိဝရဏတရားတွေကစိတ်ကိုခြယ်လှယ်ခွင့်မရတော့ဘူးအဲ့ဒီပုဂ္ဂိုလ်မှာအရာအသေးတတ်မှာ ပြောခြင်းအမျော တွေးခြင်းအတွေးတရားမရှိတဲ့လူလည်းဒီလိုသေးတာပဲတရားရှိတဲ့လူကလည်းမျောခြင်းအမျောတွေးခြင်းအတွေးတာမြင်သားသည့်သမီးမြင်သမီးသိယုံမှမသိနာမှမသိသေးပဲရမလဲတရားအထုတ်ထတာအထုတ်ထတာပဲသောတာပန်လည်းမဖြစ်သကရာကံလည်းမဖြစ်အနာကံလည်းမဖြစ်တော့အမကံလည်းမရှိသေးဘူးမရှိသေးတော့ဖောက်ဖောက်ပြန်ပြန်စိတ်နဲ့သိရင်ဖောက်ဖောက်ပြန်ပြန်ပုံရောက်သွားတာပဲ 下钱啊，价多少？白利不？ဘာကြောင့်လဲဒီစိတ်ကိုမထိန်ညလို့စိတ်ကိုမထိန်တတ်လို့ တိထားလွတ်မသွားပါသေးနဲ့တတိထားရင်လွတ်သွားရင် အတွေးတွေဝင်မှာစိတ်ကိုအတွေးတွေချဲ့လက်ခံမှာ ဒီထားနော်ရောသွားတာမပါပါသေးနဲ့တွေးတွေနဲ့ပေါင်းနေတာလည်းမပါပါသေးနဲ့တရားထိုင်ရင်နဲ့တွေးနေတာကိုကိုကိုကိုကြည်နူးနေတတ်တယ်အဲ့ဒီအတွေးတွေနဲ့ပေါင်းနေရတော့ကိုယ်အဟုတ်ထင်တယ်အဲ့ဒါမောဟတွေလွှမ်းမိုးခံနေရတယ် ပေါ်တိုင်းသည်ပေါ်တိုင်းသည်တွေးတိုင်းသည်တွေးတိုင်းသည်ပါအဲ့တတိရှိမှ နောက်ကဝိပဿနာရှုလို့ရပေါ်တိုင်းမှာမသိရင်ဝိပဿနာရှုလို့မရဘူးအဲ့ဒါအဝေးကြီးပဲအဲ့ဒါကြောင့်မို့တမထကအရေးကြီးတယ်ရသော်ဖေဟာတမာတိရှိမှခြေသားတို့မင်းတို့အမှန်ကိုမြင်အမှန်ကိုသုံးသပ်နိုင်မှာတဲ့တမာတိမရှိရင်မသုံးသပ်နိုင်ဘူးတဲ့ တမာရီမရှိသေးတော့အခုခန္ဓာ၅ပါးတွေအကုန်လှက်ပတ်ရှင်းပြလဲဘဟုတုတပဲရမှာလိုက်ရှုဆိုမရှုနိုင်ကြဘူး။ဘာကြောင့်တော့တမာရီမရှိလို့ဒါကြောင့်မို့တမာတိဟာရည်ကြည်တယ်။အဲတမာတိရဖို့ဘာလို့စိတ်ကိုတတိထားဖို့ပဲ။တတိအားကောင်းအောင်ထားရင်တမာတိတွေတက်လာ။တတိအားနဲ့လို့တမာတိမဖြစ်တာ။တတိထား တတိထားတတိထားစိတ်လေးတစ်လုံးရှုကျင်တဲ့ပုဂ္ဂိုလ်ကရုပ်အိမ်တွေကိုငြိမ်နေအောင်ထားပြီးမှစိတ်လေးထွက်တိုင်းထွက်တိုင်းထွက်တိုင်းသိတာကိုထီလာမထေကြီးကိုကိုရင်လေးကတရားပြအပေါက်6ခု ရှိတဲ့တောင်ပေါ်ကြီးမှာဖွကြီးတကောင်ဝင်အရှင်ဖျားဘလို့ဖမ်းမှာတော့ ကိုရင်လွယ်လွယ်လေးပါဘလို့ဖမ်းမှာရှင်ဖျားကဲပြောပါဦးဩရှင်ဖျားငါးပေါက်ပိတ်တစ်ပေါက်ကဆောင်ဖမ်းမိတာပေါ့ဗျာအခုလည်းပဲအရှင်ဖျားတဲ့မျက်စိနာနာလျာကိုမနှောဆိုပြီးတော့အပေါက်ကြီး6ခေါက်ရှိ6ခုရှိတယ်ဖျားတဲ့မျက်စိကလည်းမျက်စိပေါက်ကလည်းဒီစိတ်ကထွက်တယ်နားပေါက်ကလည်းထွက်တယ်နှာခေါင်းပေါက်ကလည်းထွက်တယ်ရှားပေါက်ကလည်းထွက်တယ်ကိုယ်ပေါက်ကလည်းထွက်တယ်မနှောပေါက်ကလည်းထွက်တယ်ဆိုတော့ အဲ့ရှေ့က၅ပေါက်ကိုအရှင်ဘုရားပိတ်လိုက်စမ်းပါမျက်စိကလည်းကြည့်မနေတော့နဲ့တဲ့နာအတန်ကြားကြားတာပဲထားလိုက်တယ်ဘသူအတန်လဲဘလို့လဲညာလို့လဲမသုံးတတ်နဲ့တဲ့ကြားကြားတာပဲထားလိုက်တယ်နာနာနာပဲထားလိုက်တယ်စားစားတာပဲထားလိုက်တယ်ခန္ဓာကိုယ်မှာဓာလေးပါဖောက်ပြန်တဲ့သဘောပေါ်ပေါ်ပေါ်တာပဲဒီတိုင်းသိလိုက်တယ်အဲ့တော့ဘုရားစောင့်ကြည့်မနောအတွေ့ဆိုတဲ့အဲ့မနောပေါက်လေးကစောင့်စမ်းပါ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 ပေါ်တိုင်းသိကြံစီတိုင်းသိတွေ့တော်တိုင်းသိသိသိနေတဲ့တတိပဲအဲ့ဒါအရေးကြီးဆုံးပဲအဲ့ဒီတတိမရှိလို့ဆင်းရဲဖြစ်တာဒုက္ခဖြစ်တာတတိရှိရင်ဖျားပေးတဲ့အရာအလုံးအကုန်ပြည့်စုံတယ်အရာအလုံးပြည့်စုံမှုဟာဘာအတွက်ဘာလို့လဲတတိပဲလို့တယ် တတိရှိရင်အရာအလုံးပြည့်စုံတယ်တတိမရှိရင်မပြည့်စုံဘူးပေါ့တတိမှမရှိတော့ဘာမှလုပ်လို့မရဘူးကြောင့်မို့တတိကိုမအားရမနာရန်ကိုထားပြီးရင်ထားရင်ထားတတိထားဝိပဿနာဉာဏ်နဲ့သုံးသပ်နိုင်တဲ့ပုဂ္ဂိုလ်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 ဒုက္ခပဲဟောလက္ခဏာညာနေမိမိနှစ်သက်တဲ့လက္ခဏာညာနဲ့သုံးသက်အနေစာလက္ခဏာညာပေါက်တဲ့ပုဂ္ဂိုလ်ကအနေစာအနေစာသုံးသက်ရင်သုံးသက်ရင်မြင်သမျှကြားသမျှနားသမျှစားသမျှတလောကလုံးအနေစာလက္ခဏာညာမြင်ပေါက်ထွက်သွားဒုက္ခလို့သုံးသက်ခဲ့တဲ့ပုဂ္ဂိုလ်ကလည်းဖြစ်ပြနေတဲ့သင်္ခါရဒုက္ခကြီးကနေတလောကလုံးကြားသမျှမြင်သမျှနားသမျှစားသမျှအကုန်ဒုက္ခလို့မြင်သွားမှာ အနတ္တလက္ခဏာညာနဲ့ဖောက်ထွက်လိုက်တဲ့ပုံကိုကြီးကလည်းမြင်သမျှကြားသမျှစားသမျှတွေ့သမျှထိသမျှတွေးသမျှဩအနတ္တပဲအစိုးမရဘူးဟောအနတ္တလက္ခဏာညာနဲ့ပေါက်တလောကလုံးအနတ္တလက္ခဏာညာပေါက်တာပဲအဲ့ဒါမှတမာဒိဋ္ဌိအဲ့ဒါအမှန်မြင်အမှန်သိသွားတာတဘောလောကတကံပိတော် လောကကြီးတစ်ခုလုံးတုံခါနေတာဘာမှမြဲတာမရှိဘူးဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်နေရုပ်တရားလည်းဖြစ်ပြပြောင်းလဲနာမ်တရားလည်းဖြစ်ပြပြောင်းလဲတလောကလုံးကြီးမှာဘာမှမြဲတာလည်းမရှိဘူးအစိုးရတာလည်းမရှိဘူးပိုင်တာလည်းမရှိဘူးချမ်းသာတာလည်းမရှိဘူးအဲ့ဒါကြီးကိုအနိစ္စကိုနိစ္စလို့ဟောပုထုဇဉ်တွေကအယူလွဲပြီးတော့မမြဲတာကိုမြဲတယ်လို့ထင်နေတာ ဒုက္ခကြီးကိုလည်းဒုက္ခလို့မသိဘဲနဲ့ဒုက္ခချမ်းသာတယ်လို့ထင်နေတာအနတ္တကြီးကိုလည်းအစိုးမရတယ်လို့မသိဘဲနဲ့အတ္တနဲ့ငါလို့ငါဥစ္စာလို့ထင်နေတာအဲ့ဒါအမှန်မမြင်အမှန်မသိလို့ဘုရားသာသနာနဲ့တွေ့ရတာဘလောက်တွေ့ရကြုံတ်တယ်လဲဘလောက်လူဖြစ်ရကြုံတ်တယ်လဲဒီလိုဝိပဿနာဉာဏ်နေဟောပြော ပြတာတဲ့ခစ်ကြီးကို ရောက်လာတာလူဖြစ်ကြိုးနှက်လိုက်တာကိုကလည်းကြင့်နိုင်လို့နော်မကြင့်နိုင်တဲ့လူကတော့ကြားတယ်နားတယ်ဟိုရောက်တယ်ဒီရောက်တယ်ကိုကဒီဟာအကြောင်းပြပြီးတော့သွားကြမှာပဲကြင့်နိုင်တဲ့တရားဓမ္မတွေကငြိမ်ပြီးတော့ဗရံများကိုလက်ဝါးပေါ်တင် သုံးတတ်တယ်လို့အာယုံပေါ်မှာစိတ်ကိုတင်ပြီးတော့ဆင်ញံသုံးတတ်နေတာဒီအာယုံတွေရဲ့ပေါ်မှာစိတ်ကလေးပေါ်တိုင်းသိတာလေးပေါ်တိုင်းသိတာလေး အဲ့ဒါလေးအနိစ္စမမြဲတာလေးဒုက္ခဆင်းရဲတာလေးအစိုးမရအနတ္တလေးဟောဖះကလေးသိင်ချေကဘာတသိင်ပါရမီဖြည့်ပြီးမှဒီလိုအနိစ္စလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာတွေပေါက်အောင်ဟောပေးခဲ့တာဦးဇင်းတို့တရားတော်မတွေကကံကောင်းတော့ဘုရားသာသနာတွင်မှာမှီပြီးဒီတရားတွေကို နာခွင့်ရကိုယ့်ရဲ့စိတ်လေးတွေခုကြည်သား ဘလောက်ပြောင်းလဲနေတယ်ဘလောက်မြန်တယ်လဲကဘာပေါင်း40လောက်ကိုအတိတ်ကိုပြန်ရှုနိုင်တဲ့ရသက်တွေသူတော်စင်တွေတောင်မှဖះအဆုံးမမရတော့ဒီစိတ်လေးမြဲတယ်ပဲထင်ထတာဟိုဘဝတုန်းကလည်းငါပဲဒီဘဝတုန်းကလည်းငါပဲယုတ်ကြည်ရတာပြောင်းသွားတော့ကွာဒီစိတ်လေးကမပြောင်းမှုဟောကွာဆိုပြီးတော့ဟောအတ္တနဲ့သွားယူကြတာအတ္တမံအတ္တငါကိုငါဟာငါဥစ္စာ ရုပ်ကတာပြောင်းတာဒီစိတ်ကမပြောင်းဘူးလို့အတ္တနဲ့သွားယူလွဲကြတယ်ရသော်ဖျားလက်ဖြောက်တကြတိဂရေတသိန်းလောက်ဖြစ်ပြနေတာမမြင်တော့လွဲတာပေါ့ရသော်ဖျားပေါ်လာတော့ဩဒီစိတ်ဟာညံလိုက်တာလက်ဖြောက်တကြတိဂရေတသိန်းလက်ဖြောက်တကြတိဂရေတသိန်းဆိုတော့ဒါလောက်သိမ့်နဲ့သိမ့်နဲ့ချီဖြစ်တဲ့စိတ်ကရှေ့ရဖြစ်ပြက်နောက်ကဆက်လာတဲ့စိတ်အစဉ်ကိုဘယ်များ တို့တလက်မှပါသွားတာရှိပါလေရုပ်ကလည်းမပါဘူးစိတ်ကလည်းမပါဘူးနော်ပြောင်းပြောင်းကုန်ပြီအခုတထိုင်တွင်တထိုင်တွင်မှာရုပ်တွေကလည်းပြောင်းပြောင်းသွားပြီမနေ့ကရုပ်နဲ့ဒီနေ့ရုပ်နဲ့မတူတော့ဘူးစောသောကတရားမထိုင်ခင်တော့သီလယူတဲ့ရုပ်နဲ့အခုရုပ်နဲ့မတူတော့ဘူးအခုရှေ့ကတဏှာကြီးကနဲ့အခုတဏှာကြီးနဲ့မတူတော့ဘူးရုပ်စင်တွေကသူ့အတူပြောင်းနေတာ နာနေရာလည်းပြောင်းနေတာရသော်ဖေကအဲ့ဒီရုပ်ပြောင်းနာပြောင်းသူ့ရဲ့ဖြစ်ပျက်သင်္ခါရကိုမမြင်တော့အတ္တနဲ့သွားဆွဲတာပေါ့ဒုက္ခလို့မြင်တာပေါ့ဒုက္ခလို့မမြင်ကြဘူးမြဲတယ်လို့သွားထင်နေကြတာဘာတစ်ခုမှမြဲတာမရှိပါဘူးတဲ့ဒီလိုဝိပဿနာတရားကိုနာခွင့်ကြားခွင့်ကြည်ကြံခွင့်ကြိုးကုပ်ခွင့်အားထုတ်ခွင့် အမတန်ဘုံကံကြီးလွန်းလို့ရတာဒါရမတို့တာမန်ညောင်ညပုံကူများမလုံနိုင်ပါဘူးတရားကျင့်ဖို့နေနေသာသာတရားဟောရင်တော့မှ ခေါင်းဟိုလှက်ဒီလှက်နဲ့တခါတည်းထွက်ပြေးတာဒီကနာနီးကြမလားမလေးကြောက်လှပြီကြောက်လှပြီဩရတာဦးဇင်းတို့တရားဓမ္မတွေဘုံကံကြီးလို့ဒီတရားတွေကိုကျင့်ဝင်ရတာအာထုတ်ခွင့်ရတာကြိုးစားပြီးအာထုတ်ပါကိုယ့်ရဲ့စိတ်ကလေးကို စောင့်ကြည့်စိတ်လေးဟာတကယ်မြဲသလားမမြဲသလားဖះဟောထားလို့မမြဲတာလားကိုညံနဲ့ကိုမမြဲတာကိုသိတာလားဒါအရေးကြီးတယ်ဖះကလည်းကိုခန္ဓာကိုဖြစ်တာဖះလည်းဒီခန္ဓာကိုရှိတာကိုလည်းဒီခန္ဓာကိုရှိတာအတူတူပဲဖះဟောထားတာယဟန္တာမထေရမြတ်ကြီးတွေသူတို့သိပြီးပြောတာအတူတူပဲအဲ့တော့မိမိကိုယ်၌ကလည်းဒီခန္ဓာကြီးရှိတာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတာ ပေါက်အောင်တာပေါက်ပါပေါက်အောင်တာကြိတ်ပါမြင်အောင်တာကြိတ်ပါဖះဟောတာမှန်လိုက်တာဒီယုတ်တွေကလည်းမမြဲနေတာလည်းဟာသိရပြီဒီနာနေလည်းမမြဲတာသိရပြီဆိုယုတ်နာနေရမမြဲခြင်းအနိစ္စဆင်းရဲခြင်းဒုက္ခအစိုးမရခြင်းအနတ္တတွေမြင်လဲမြင်ရှုလဲရှုရောငါဆွဲဆွဲတဲ့အဲ့ဒီတဏှာတွေငါကိုလိုအယူလွဲတဲ့ဒိဋ္ဌိတွေငါကိုငါဟာဆိုပြီးတော့မန်နေတက်တာ ဒီပေါ်မှာနော်အဲ့ဒီတဏှာတွေမာနတွေဒိဋ္ဌိတွေအဲ့ဒါအမြင်လဲမှန်ရောအဲ့ဒါတွေအကုန်ပယ်ပါတယ်ဘာလို့ပယ်တာလဲအမြင်မှန်လို့ပယ်တာအမြင်မမှန်ရင်မပယ်နိုင်ဘူးအမြင်မှန်ရတော့မမြဲတာကြီးသိနော်ငါကိုငါဟာငါစိတ်လို့ဘယ်လိုလုပ်ယူလို့ရမှာဒိဋ္ဌိကဒိဋ္ဌိနေရာမှာမိစ္ဆာဒိဋ္ဌိနေရာမှာတမ္မာဒိဋ္ဌိက နေရာယူသွားတာအမြင်မှန်ကဩငါ့ကိုမှမဟုတ်တာငါ့ဥစ္စာမှမဟုတ်တာငါမှမဟုတ်တာဩတမာဒိဋ္ဌိကနေရာယူသွားတာမိစ္ဆာဒိဋ္ဌိချုပ်သွားပြီ မိစ္ဆာဒိဋ္ဌိပျောက်သွားပြီအမြင်မှန်လို့အဲ့ဒါကိုဖရာသူတဝအရိယတာဝကောတဲ့အရိယာတွေသူတော်ကောင်းတွေအဆုံးအမတွေရလို့အဲ့ပုဂ္ဂိုလ်ကအမှန်မြင်တာအမှန်သိတာအဲ့ဒီအမှန်မြင်အမှန်သိတဲ့ သေသွားတော့အပယ်လေးပုံဘယ်ဆင်းရလို့မလဲဒီရုပ်တွေကလည်းမမြဲတာကိုရှုနေမယ်ဒီနာနေရဲ့မမြဲတာတွေရှုနေမယ်ရုပ်တွေရဲ့နာနေရဲ့အပေါ်မှာအနိစ္စလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာနေနဲ့ဆင်ញင်သုံးသပ်ပြီးတော့နေလိုက်တော့ဟောအဲ့မှာကိလေသာ ကြာဝင်ဝင်ကိုမရတော့ပါဘူးကိလေသာအကုသိုလ်စိတ်ကဆွဲချလို့မရတော့ဘူးကိုကကုသိုလ်တွေပြည့်နေအောင် တတိတမာရိဉာဏ်ပညာတွေနဲ့လက်ကင်ထားပြီးတော့ရှုမှတ်ပွားများနေတော့အကုသိုလ်စိတ်ကဝင်ဝင်မရတော့သားလည်းမစွဲတော့ဘူးသမီးလည်းမစွဲတော့ဒီခန္ဓာကိုယ်ကြီးမှာမှဒီရုပ်တွေဒီနာနေမှာမှမမြဲတာအစိုးမရတာကိုမြင်တော့ငါသားငါသမီးငါအိုးငါအိမ်ငါစည်းစိမ်ဆိုတာတကယ်တမ်းတော့ဘာမှကိုပိုင်တာမရှိတာကြီးကိုမပိုင်ဝယ်မွေးသွားလုပ်နေတာကိုယ်ခန္ဓာကိုယ်ကြီးတောင်မပိုင်တာသူတစ်ပါးခန္ဓာကိုယ်ဘယ်လိုလုပ်ပိုင်မှာလဲလို့ အမှန်ကိုမြင်အမှန်ကိုသိအဲ့လိုသိလိုက်တာနဲ့တပြိုင်တည်းထဲဦးဇင်းတို့တရားဓမ္မတွေနောက်ဆုံးသေဃာနာနီမှာအဲ့ဒီလိုလက္ခဏာကိုဒါသုံးသပ်ပြီးတော့ဘဝကိုနေကုန်းချုပ်နိုင်အောင်လာကြိုးစားပါအသေးတက်ပါပြီနော်အဲ့ဒါကိုယ်စိတ်ကအကုသိုလ်ပဲမယိုင်တော့ပါဘူးလက္ခဏာကြီးသုံးပါစိတ်ကလေးတစ်လုံးရဲ့မမြဲတဲ့သဘောတွေစိတ်ကိုတပည့်တော်ဘလို့မှမမြင်ဘူးဖျားဆိုရင်လည်းကဲရုပ်တွေပေါ်ကြည့်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 နော်အနေစာလက္ခဏာဉာဏ်သုံးသပ်ဒုက္ခလက္ခဏာဉာဏ်သုံးသပ်အနတ္တလက္ခဏာဉာဏ်သုံးသပ်သုံးသပ်ရင်သုံးသပ်ရင်သုံးသပ်ရင်နဲ့အဲ့ဒီအချိန်များတာဖြတ်ဆိုချုပ်သွားရင်မြတ်စွာဘုရားချက်သားတို့မင်းတို့နတ်ပြည်နတ်ဖြစ်တာနောက်ကြအောင်မညံပုံညာအရင်ပေါ်မှာပါအဲအဲ့ဒါအသေးတတ်တဲ့နီးပါပဲကိုယ့်ရဲ့စိတ်လေးပေါ်မှာကိုယ့်ရဲ့ရုပ်လေးပေါ်မှာရုပ်တွေပြောင်းလဲတဲ့သဘောပေါ်မှာစိတ်ကိုမရှုတတ်ရင်ပြောတာ စိတ်တလုံးမပိုင်အောင်ရှုနေတဲ့ပုဂ္ဂိုလ်တော့ဒီနေ့သွားတဲ့စိတ်ဓာနုပဒနာနဲ့အဲ့ဒါညှို့တိုင်းသိပေါ်တိုင်းသိပေါ်တိုင်းသိညှို့တိုင်းသိညှို့ပေါ်နေတဲ့စိတ်ကလေးကမမြဲတဲ့အနိစ္စသိဒုက္ခသိအနတ္တသိဒါပဲဒါကိုယ်နံလေးတလုံးကနေမှအဲ့လိုရှုပြီးတော့မြန်တာသွားလိုက်ပါတဲ့ဦးဇင်းတို့တခါတော်မတွေနော်ဘယ်လေးပုံတွန်းချလို့တော့မကြတော့ပါဘူးဝိပဿနာဉာဏ်ကြီးနဲ့သိရတာနော်ရသော်ဖေရ မက်ဖို့တွေရမယ်ပုံကိုမက်စိတ်နဲ့သေလို့တယ်နော်အဲ့ဒါမျိုးအကျိုးတွေတောင်ရနိုင်ပါတယ်ဘာလို့လဲဆိုတော့ကာရကမက်ကင်၅ပါးကိုရှုနေတဲ့အချိန်မှာပါနေတာအဲ့ဒါမက်ကင် နော်လော်ဂီမက်ပေါ့ဒါကတော့နော်အဲ့ဒီမက်စိတ်တွေနဲ့ကိုကရှုနေတဲ့ပွားနေတဲ့ဒါအမှန်ကိုမြင်အောင် အမှန်ကိုသိအောင်ရှုတတ်တဲ့ပွားတတ်တဲ့အဆင့်ရောက်အောင်ရှင်းကြပါအဲအလုံးဇနတို့ဒကာဒကမတွေ အိန္ဒြေလေးတွေပြန်စစ်လိုက်ပါခါကြီးတွေတောက်မနေပါသေးနဲ့တင်းမနေပါသေးနဲ့ခါကြောကြီးတွေကုတ်ကြောကြီးတွေတောက်နာတင်းနေတာရှိရင်ခဏဖြေချလျှော့ချစတရားထိုင်တော့အတိုင်းထားလိုက်ပါစိတ်ကလေးကိုငြိမ်ပြီးအေးပြီးကြီးပြီးနေအောင်ထားလိုက်ပါတော့အလုံးဒိဋ္ဌံပါရမီပြည့်ပါပြီ